ငြိမ်တဲ့မဟာကထိန်အလူဒါနာကြီးဒုကြမြတ်လကထိန်ဒါနာဆိုတဲ့တရားတော်ဒုကြမြတ်လကထိန်ဒါနာဆိုတဲ့တရားတော်ဒုကြမြတ်လကထိန်ဒါနာဆိုတဲ့တရားတော်မောကြမနာကြမိတရားပိုင်ရှင်ဖြစ်တော်မူတဲ့သုံးလောကထုထသာသနာ့မြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်တို့ကိုရည်ရွယ်ပြီးတော့ပူဇော်ကြရအောင်။ လက်ဦးလေးတွေချီးပြီးတော့မြတ်စွာဘုရားကိုပူဇော်ကြရအရဟတောလူမင်းနာမင်းပြမမင်းတို့ဤဝစင်ကိုရောပူဇော်သူကိုခံတော်မူတိုက်ပေထသောသမ္မာသမ္ဗုဒ္ဓသညေတံတရား၅ပါးနှင့်ကွာခသိန်းတော်တရားတို့ကိုဆရာမကုတရားမူညာတော်မြတ်ဖြင့်ကိုရောတိုင်းထိုးသွင်း၍ပြည့်ညင်တော်မူပြီးထသော တသဗဂဝတောဘုံတော်၆စုံတကူကုန်နှင့်ပြည့်စုံတော်မူပေထသောဘုံတော်အနန္တဉာဏ်တော်အနန္တကံတော်အနန္တစัจ java လာဝါမြေမူဖြံဖြံကျုမြတကူတော်အနန္တနှင့်ပြည့်စုံတော်မူပေထသောကျေးဇူးတော်ရှင်တို့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကို အဟံဘုရားတပည့်တော်သည်မယံဘုရားတပည့်တော်တို့သည်နမောနမိနမမ ဣဇလီပရုံလက်ကြံငုံဖြင့်ကြည်ုံညှုတ်ခတ်အာယုံဆိုင်၍ဥတိုင်းညိုကျိုးလွန်မြန်တို့လျက်ယူသေးသွာရှိခိုးရောပါဤမြတ်စွာဘုရားယန္နာပရိဒအပေါင်းတော်ကဘာသူကဘာသားတွေ32ပုံအလုံးစုံဘုရားကင်းကွာချမ်းသာစေဖို့သစ္စာဆိုပြီးမေတ္တာပို့ရအောင် ဒုလဘံစီဝရံတတံနကံသာသနတသံတံပါရုပဝိမုစ္ဆန္တိတိဝတာတောအနာတဝါဣတိနာသစ္စာဝေဇေနဒုခိတာဟွန်တုပါဏိနော ရှိဝရံဖန်ဝါရောင်လျက်မြတ်တင်ငန်းသည်ဒုံလဘအလွန်တရားမှတွေ့ခဲ့ရခဲ့လူခဲ့ရပါပေ၏ တိထံထုသည်ဖြင့်ချီးမွမ်းအပ်မြတ်လဲမြတ်လာပါပေအနကံပေယရဏနှင့်မင်း၌၌အတိုင်းမသိအောင်ဖိုးလဲထိုက်တန်လှပါပေတန်စီဗရံဖမ်းဝါရောင်လင်းထိုမြတ်တင်ငန်းကိုပါရုပါပါရုပိတ်တဝါနဝိယုံစင်မြန်ကျင့်ကြံကြိုးကုပ်အထုတော်မူကြကုန်ပြီ၍အနာတဝကိလေသာကင်းစင်တော်မူကြကုန်သောယဟန္တာရှင်မြတ်တို့သည်တိဝတ္တတော် သုံးပါဝကိုကရုတ်ခွေကြီးတဲမဝိမုစန္တိဝိမုစန္တိလွချင်းကြီးတွမြောက်၍နိဗ္ဗာန်သို့ဆက်ရောက်တော်မူကြလေကုန်၏ဒေတိနာသစ္စာဝိသေနာဤသို့နှုတ်တံဖော်ထုတ်ပြန်၍ဟုတ်မှန်သောသစ္စာစကားကိုမြတ်စွာပူဇော်ရလေသောကြောင့်သာတဝိနာတရားချေခင်စိတ်ကောင်းဝင်ရကုန်သောသင်သူတော်စင်တရားနာပရိသတ်ပေါင်းတို့နှင့်တဟတကွာ ပါဏိနော လူပြယနဖြာဖြာမြမမကျွင်းခွင်းဟုတ်သောလုံးစုံကုန်သောသနာတတဝဟုနလူသမမြမပေါင်းများစွာတို့သည်ညာစွာတောင်းတောင်းလူနမြမတတဝအပေါင်းတို့သည် နေတရားစဘေးအံခတ်သိန်းတို့မှလည်းကင်းကြီးညကုန်သည်ဟွန်းသူဖြစ်ကြပါစေကုန်သတည်းနေတုံခါစာဆင်းရဲခတ်သိန်းတို့မှလည်းကင်းကြီးညကုန်သည်ဟွန်းသူဖြစ်ကြပါစေကုန်သတည်း အသောကာသမညုမမိန်တကိုရှင်၍ဆိုရင်မနောင်ကြောင်းကြပူဆွေမှုကြွေးခြင်းတို့မှလည်းကင်းဝေးကြကုန်သည်ဟွန်းတို့ဖြစ်ကြပါစေကုန်သည်ဟွန်းတို့ယနေ့ကာသနိဗ္ဗာန်ရသည်ဘဝတိုင်အောင်စိတ်ရှင်လန်း၍ကြံ့ကြံ့မှမချမ်းသာတာဖြင့်သူတော်ကောင်းတရားတွေကိုစတဲ့ဘို့ကြိုးစားပွားများအထုတ်နိုင်ကြပါစေကုန်သတည်း ဒီနေ့မှတခါတူရတဲ့ကတိညာနာအမတန်ချူးကြီးတယ်ဆိုတာသူတော်ကောင်းဒီကြာခဏကျမ်းနာနေရအဲထူးကြတဲ့ဒါနတွေသီလတွေဘာဝနာတွေထူးကြတဲ့တရားတော်လုံးစုံကိုအကုန်စင်သိမြင်တော်မူတဲ့မြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်ကြီးအများကြီးအနန္တတွေကနည်းနည်းလေးပေါ့မိတို့ချိန်ရတဲ့လောက်ကလေးနှလုံးသွင်းပြီးတော့ချီးညူပူဇော်ကြရအောင် ကတိတရားကိုဟောတဲ့မြတ်စွာဘုရားဟာဟောတို့မြတ်စွာဘုရားဒီလိုကိုယ်တော်ကျေးဇူးတော်ဉာဏ်တော်တွေနဲ့အမတန်ပြည့်စုံတာပဲဆိုပြီးတော့မြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်တွေဉာဏ်ပြီးတော့ပေါ့ဒီလိုနှလုံးသွင်းပူဇော်မယ်ဆိုရင်ဒီမြတ်စွာဘုရားဟောထားတဲ့ကထိန်ဒါနဟောတကယ်မှန်တာပဲတကယ်ဟုတ်တာပဲတကယ်ကျိုးများတာပဲ ုရားကျေးဇူးတော်တွေကိုဉာဏ်နဲ့သိလို့ရှိရင်မြတ်စွာဘုရားဟောတဲ့တရားအပေါ်မှာပို့ပြီးတော့ယုံကြည်တရားတွေပူအားကောင်းယုံကြည်တရားတွေပူအားကောင်းတော့ကုသိုလ်ကောင်းမှုတွေတိုးပွားနောက်ပိတ်ဆုံးနိုင်ဉာဏ်ပုံဉာဏ်နိဗ္ဗာန်အထိရောက်နိုင်အဲ့တော့တို့ကိုယ်ွယ်တော်မူတဲ့မြတ်စွာဘုရားဟာဘုရားသစ်ဘုရားမှာအတုမရှိမြင့်တဲ့မြတ်စွာဘုရားမြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်တွေဟာအနန္တအဲအနန္တရဲ့ တထာဂလတထာဂတဗလဆိုတဲ့ဘုရားစွမ်းအားဉာဏ်စေပါတိုက်ကြရငါ6ပါးတော့သူမြတ်စွာဘုရားဒီလိုဉာဏ်တော်တွေဒီလိုဂုဏ်တော်တွေနဲ့ပြည့်စုံတာပဲလိုက်လိုက်လေးလေးကြည်ယူရနံပါတ်1ကဌာနာဌာနကောသံလဉာဏ်တော်အနာဌာနဉာဏ်တော်ဒီလည်းပြောလို့ရဖြစ်နိုင်တာမဖြစ်နိုင်တာပိုင်ပိုင်ခြားခြားပိုင်ပိုင်နိုင်နိုင် သိတော်မူတဲ့ဉာဏ်တော်ဖြစ်နိုင်တာမဖြစ်နိုင်တာတကယ်အရေးကြီးတဲ့ဌာနတွေထိတ်တန်းဌာနဒီဟာနာရနတတိရှင်နေဟောက်တဲ့ကဲရဲရဲရင်းနဲ့အဆောပြဟောပြောနိုင်ဖြစ်နိုင်တယ်မဖြစ်နိုင်သောတာပန်တရာကအနာဂံယဟနာသောတာပတိမဉ္ဇဉ်ပူဇဉ်ရပြီပယ်လေးပါမကြနိုင်ဘူး ဘယ်လေးပါးရောက်လို့ထုံးတာမရှိတော့ဘုရုသေနေဟာဘယ်လေးပါးရောက်နိုင်သေးတယ်အတိမမြဲဘူးဘုရုသေနေဟာပိဿာနန္တရိယကံလည်းပဲကျွလွန်နိုင်သေးတယ်မိစ္ဆာဒိဋ္ဌိလည်းဖြစ်သွားနိုင်သေးတယ်သောတာပန်ဖြစ်သွားရင် မိစ္ဆာဒိဋ္ဌိဒီဖြစ်တော့ဘယ်လေးပါးလည်းမကြတော့စသည်အချင်းပေါ့ဖြစ်နိုင်တာနဲ့မဖြစ်နိုင်တာကို ပြက်ပြက်သားသားမှန်မှန်ကန်ကန် ဘောဘောညွန်ကြဆုံးမနိုင်တယ်အဲ့ဒီဉာဏ်တော်ကြီးကိုဌာနာဌာနဘောတန်လာဉာဏ်တော်ဣတိတာဝရဏရှိမရှိကိုပိုင်ပိုင်နိုင်နိုင်သိဣတိတာအာဝရဏဣတိတာအပိတ်ပင်ဒါစီရှိမရှိပေါ့မာကိလေသာကဘာရဏမောဟတွေအမြဲပြင်းထန်တော့နိယတမိစ္ဆာဒိဋ္ဌိရှိတဲ့ပုံကိုယ်တွေဟာ ဒီဘဝမှာဘယ်လောက်ပဲဉာဏ်နာနာဘယ်လိုမှမဉဏ်ဖွညာမရနဲ့ယေတမိစ္ဆာဒိဋ္ဌိသုံးပါအဟိတုကဒိဋ္ဌိနတ္တိကဒိဋ္ဌိအပိကိယဒိဋ္ဌိကြောင်းကိုပဲတဲ့ကျုပ်ကိုပဲတဲ့အလုပ်ကိုပဲတဲ့အဲ့လိုအယူမှားကြီးဒုစရိုက်မိစ္ဆာဒိဋ္ဌိသုံးပါရှိတဲ့ပုဂ္ဂိုလ်ရတုတရားများမရနိုင်ဘူးဉာဏ်နဲ့အချက်လက်တွေရှိသေးတယ်ဒါအချင်းတို့ပေါ့ အဲဒီနိတ္တမိစ္ဆာဒိဋ္ဌိ၃ပါးရင်းစင်ပြီးတော့ဉာဏ်ရှိသူတော်ကောင်းတွေကိုမိပဲရှိခဲ့တဲ့ဉာဏ်ရှိသူတော်ကောင်းတွေတရားကိုယူသိသိနာကြတဲ့နှလုံးသွင်းမှန်တဲ့ဥပဒတ်တဲ့ဆိုရင်မဉဏ်ပုံဉဏ်ရနိုင်တယ်ဖြစ်နိုင်တယ်မဖြစ်နိုင်ဘူးဆိုတာကြာကြာနာနာသိတော်မူတဲ့ဉာဏ်တော်နောက်ဉာဏ်တော်တစ်ခုကကာမဝိပါကဉာဏ်တော်ကံရဲ့အကျိုးပေးတွေကိုကြာကြာနာနာသိရဲ့ ဓမ္မသမာဓာနဉာဏ်တော်လို့လည်းခေါ်ကံကံရဲ့အကျိုးပေးသဗုဒ္ဓဘာသာဝင်တွေလည်းအထိုင်တယောက်သိတာအကုသိုလ်ကဆူကျိုးပေးတယ်ကုသိုလ်ကကောင်းကျိုးပေးတယ်အကုသိုလ်ကိုရှောင်ရမယ်ကုသိုလ်ကောင်းမှုကိုပြုလုပ်ရမယ်အကျဉ်းအပြင်သိတာပေါ့တမျက်စွာပြသိတာသေးစိတ်သိတာကြာကြာနာနာသေးစိတ်သိတာတမ္ပတိ၄ပါးဝိပ္ပတိ၄ပါးဆိုတာရှိတယ်ဂတိဥပတိကာလပယောဂ ဂတိဝိပ္ပတိတို့ဥပရိဝိပ္ပတိတို့ကာလတို့ဘယောဂဝိပ္ပတိဆိုတာပျက်စီးနေတယ်ပေါ့ကုသိုလ်ကောင်းမှုတော့ရှိတာပဲမကောင်းတဲ့ဂတိရောက်နေလို့ရှိရင်ကုသိုလ်ကောင်းမှုကတောင်းတောင်းချိုးမပေးနိုင်ဘူးဥပရိယခန္ဓာကိုယ်ကပျက်စီးနေတယ်ဆိုလို့ရှိရင်လည်းတောင်းတောင်းချိုးမပေးနိုင်ကာလအချိန်ကာလပျက်စီးတဲ့အချိန်ကာလအဲ့ဒီစကြီးတွေဖြစ်နေဆိုတောင်းတောင်းလည်းချိုးမပေးနိုင် ရေးကြီးဆုံးကတော့ပယောဂဝိပတ္တိပယောဂဆိုတာယူလာပွားများအထုတ်ဒါနသီလဘာဝနာတွေကျိုးသားအထုတ်မှုမရှိဘူးကုသိုလ်ကောင်းမှုတွေပျက်စီးနေတဲ့ဒုစရိုက်တွေဖြစ်နေအဲ့လိုဆိုရင်တိတ်တိတ်ကကုသိုလ်ကောင်းမှုတွေရှိတော်လည်းပဲကျိုးပေးခွင့်မသာဘူးအဲ့ဒါနဲ့ပြောင်းပြန်တန်ပတ္တိ၄မျိုးပေါ့တိဥပတိကာလပယောဂတန်ပတ္တိ၄မျိုးနဲ့ပြည့်စုံတန်ပတ္တိဆိုတာပြည့်စုံတာပေါ့ လူဘဝရောက်နေတာဂတိတံပတ္တိပေါ့ခန္ဓာကိုယ်သာသာအရာရာပြည့်စုံတယ်ဆိုတာဥပတိတံပတ္တိပေါ့အကျိုးမကမပဲ့ဘူးပေါ့စသည်အားဖြင့်ဟောနောက်တစ်ခါကာလတံပတ္တိတံဃာတော်ပြကြီးထွန်းကားနေတဲ့အချိန်ရေးကြည့်တော့ကပယောဂတံပတ္တိတရားတွေနဲ့တရားတွေအားထုတ်တရားတွေနှလုံးသွင်းတရားတွေကျူးသားတဲ့အဲ့ဒီလိုလုံလဝရိယနဲ့ပြည့်စုံနေလို့ရှိရင် တိတ်တိတ်ကအကုသိုလ်တွေဟာတောင်းတောင်းဆိုးဆိုးပေးခွင့်မသာဘူးကုသိုလ်ကောင်းမှုတွေကကောင်းကျိုးပေးခွင့်တာသွားတယ်တမ္ပတ္တိ၄မျိုးနဲ့ပြည့်စုံလို့ရှိရင်ကုသိုလ်ကအကျိုးပေးခွင့်ရဝိပတ္တိ၄မျိုးနဲ့ကျုံးနေလို့ရှိရင်ကုသိုလ်ကအကျိုးပေးခွင့်မရအောင်အကုသိုလ်တွေကဆိုးကျိုးပေးခွင့်သာသွားတယ်အဲ့ဒါကိုကမ္မတမာဒါနဉာဏ်တော်လို့လည်းခေါ် အဲ့ဒါကံကံရဲ့အကျိုးကိုကြည့်တဲ့ဉာဏ်တော့ဟောသူကြတော့အကျိုးပေးတဲ့နေရာမှာဘာအတားရှိရှိသေးလဲဆိုအကျိုးပေးအတားရှိရှိဝိပါကဝရဏဝိပါကအကျိုးပေးတာပေါ့အာဝရဏဆိုတာပိတ်ပင်တားရှိပရိဒဏီနေတဲ့ကဘုဟိတ်ဖြစ်နေမဲ့အဟိတ်ဖြစ်နေမဲ့ဆိုဒီဘဝမှာဒီမညာပုံမရနိုင် တိဟိလည်းဖြစ်မှမဉ္ဇဉ်ပူညာရာကြောင့်အင်္ဂါတွေလည်းပြည့်စုံမှရနိုင်တယ်အဲ့ဒီလိုအကျိုးပေးဝိပါကဝရဏအကျိုးပေးအတားစီဒုဟိလာအဟိလာတိဟိလာအဲ့ဒီလိုကြာကြာနာနာပွဲကြပြီးတော့သိတဲ့ဉာဏ်တော်ကြီးကိုကမ္မဝိပါကဉာဏ်တော်ကြီးလို့ခေါ်တယ်။အဲလိုမြတ်စွာဘုရားရဲ့တထာဂတဗလဘုဒ္ဓစွမ်းအားဉာဏ်၁၀ပါးထဲမှာ ပထမဉာဏ်တော်နဲ့ဒုတိယဉာဏ်တော်နောက်တတိယဉာဏ်တော်ကသဗ္ဗတဂါမိနိပရိပဒာဉာဏ်တော်သဗ္ဗတဂါမိနိပရိပဒာဉာဏ်တော်ဆိုသူရဲ့စေတနာစွမ်းအားပေါ့စေတနာစွမ်းအားသူစေတနာစွမ်းအားတွေဘလောက်ထက်တန်တယ်လဲမထက်တန်ဘူးလားကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်ဖြစ်စေတနာပေါ်မှာမူတည်တဲ့ မတငယ်ချင်းတော့အာကုသူသူသူလောက်တာပဲသူများတက်တက်ဒါနဲ့အကျိုးပေးတာကြတော့မတူတယောက်ကပိတ်တာဖြစ်မယ်တယောက်ကတိရစ္ဆာန်ဖြစ်မယ်တယောက်ကငရဲရောက်မကောင်းမှုအာကုသူနေရာမှာစေတနာချက်ချက်တန်ငန်နဲ့အာကုသူလုပ်မယ်ဆိုရင်ဟိုငရဲအထိကျိုးပေးနိုင်တယ်သူလောက်စေတနာမထက်ဘူးဆိုတော့တိရစ္ဆာန်မလွဲတာမရှောင်တာလို့လုပ်ရတဲ့စားတရားဖြင့်ပိတ်တာအာကုသူလုပ်တာချင်းတူပေမဲ့လို့ စေတနာမတူတဲ့အတွက်ကြောင့်မလို့အကျိုးပေးမတူဘူးအဲကုသိုလ်မှာလည်းဒီတိုင်းပေါ့သူလည်းဒါနာပြုတယ်သူလည်းဒါနာပြုတယ်သူလည်းသီလဆောက်ပြုတယ်သူလည်းသီလဆောက်ပြုတယ်သူလည်းဘာဝနာပွားတယ်သူလည်းဘာဝနာပွားတယ်အတူတူတန်ငယ်ချင်းတွေသူတို့လုပ်ကြအခုလည်းတရားနာကြတာသူနာကြတာဒါပဲနဲ့စေတနာချင်းမတူစေတနာနှုတ်နေတယ်မထက်မြက်ဘူးဆိုလို့ရှိရင်ကျိုးပေးလဲနှုတ်နေတယ်စေတနာထက်မြက်လို့ရှိရင်ကျိုးပေးထက်မြက် ငယ်ချင်းအတူတူကုသိုလ်ကောင်းမှုလုပ်တယ်တယောက်ကလူကြီးပဲရောက်တယောက်ကနတ်ကြီးရောက်တယောက်ကတော့မညာပုံညာနိဗ္ဗာန်ထိရအဲ့ဒါဘာကွာသွားလဲဆိုတော့စေတနာထက်တန်တာနဲ့ကွာသွားစေတနာထက်ထက်မြက်မြက်ဖြစ်ဖို့စေတနာထက်မြက်ဖို့ကဘာလို့လဲဆိုတော့ဉာဏ်ပညာလို့လေအကမ်းယုံဆိုတဲ့သရာမျိုးနဲ့မဟုတ်ဘူးသတာရသရာမျိုးမဟုတ်ဘူးဩကပ္ပနာသရာဉာဏ်ပညာနဲ့ရှင်တဲ့သရာဖြစ်ရ စေရနာအဲ့တော့မှထက်မြက်တရားတို့စေရနာတို့ထက်မြက်ဉာဏ်ပညာနဲ့တွဲလိုက်တဲ့အခါကျတော့ထက်ထက်မြက်နဲ့ဖြစ်သွားဒီကတိဟာလည်းပဲစေရနာထက်မြက်တဲ့အယူပဲအဲ့လိုသိတဲ့ဉာဏ်တော်ကိုသပ္ပထဂာမိနိပฏิပဒာဉာဏ်တော်လို့ခေါ်တယ်သပ္ပထဂာမိနိပฏิပဒာဉာဏ်တော်စေရနာထက်တာမထက်တာအကျိုးပေးမဲ့နေရာကိုကြာကြာနာနာသိတော့ ကုသိုလ်လုပ်တာချင်းအတူတူပဲနဲ့သူကလူကြီးလောက်ပဲရောက်သူကနတ်ပြည်ရောက်ဟာသူကမဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်ကြီးရောက်အဲ့ဒီလိုကြာကြာနာနာခွဲခြားပြီးတော့သိတဲ့ဉာဏ်တော်ကိုတပ္ပထဂာမိတိပฏิပဒါဉာဏ်တော်လို့ခေါ်အဲ့ဒါဘုရားစစ်ဘုရားမှန်ရဲ့ရှိတဲ့ဉာဏ်တော်တွေဘုရားဘုရားလို့အမိရာတိုင်းဘယ်လိုဘာသာနဲ့ပဲခေါ်ခေါ်ပေါ့ခေါ်လို့ပဲခေါ်ခေါ်ဆိုးလို့ပဲခေါ်ခေါ် အာခေါ်ခေါ်တကယ်ဖရာစစ်ဖရာမှာမှရှိရမယ်ဉာဏ်တော်တို့ကိုးကွယ်တဲ့တို့ပူဇော်တဲ့မြတ်စွာဘုရားအဲ့ဒီဉာဏ်တော်ဒီအုံပြည့်စုံရှိတော်မူတယ်။နောက်နံပါတ်၄တော့အနေကဓာတုဉာဏ်အနေကဓာတုဉာဏ်ဓာတ်တွေမတူဘူးဓာတ်တွေမတူတော့ဒုတိယဇယိုက်တွေလည်းမတူကြဘူး အနန္နတခန္ဓာချင်းလည်းစားစားရအာရဏနန္နတဘုံမတူကြဘူးရုပ်တင်နံနေမတူကြဘူးပေါ့ဒါသဘောတွေအဲ့မတူတာတွေကိုကြာတဏနာပြီးတော်မူတဲ့နိကဓာတုဉာဏ်ဇယိုက်တရားနဲ့တရားမတူဘူးဇယိုက်6ပါးခွဲထားတယ်ရာဂဇယိုက်ဒေါသဇယိုက်မောဟဇယိုက်ကက်ဇယိုက်မကောင်းတဲ့ဇယိုက်ဒီမျိုးအနောက်တရားဇယိုက်ဘုတ်တိဇယိုက် ဗုဒ္ဓဆိုတာဉာဏ်ပညာဇီရဖြစ်များတာဒီချက်လေးကျင့်ဖြစ်များတဲ့ကျင့်အဲ့တော့ရာဂဇိုက်ဆိုတာရာဂအာချိတဲ့ပုဂ္ဂိုလ်ဒေါသဇိုက်ဒေါသအာချိဘုရုဇင်တော့ဘုရုဇင်အတူတူပဲလောဘဒေါသမောဟတွေဖြစ်ရှိကြတာဒါပဲနဲ့သူဘဝအဆက်ဆက်ကရာဂအတွေ့အကြုံများလာရာဂပူကြီးတယ်တချို့ကဒေါသကြီးတယ်တချို့ကမောဟကြီးတယ် ချို့ကစေနာတွေးခေါ်တွေးကြည့်တွေးနေဟုတ်တယ်ဒါများအချို့ကြတော့တရားတရားအားကောင်းဒါတရားနဲ့သူမတမ်းမပြီးမကမ်းမကုသပေါင်းမှုတွေပြုမယ်တော့ဒေါသမကင်းသေးတော်လည်းပဲတရားအားကောင်းတရားစရိုက်အချို့ကြတော့ဉာဏ်ပညာကြီးမှဒီကဘာကြောင့်ဖြစ်တာလဲကထိန်ကထိန်ဘယ်သူဟောတာလဲဘယ်အချိန်တုန်းကဖြစ်တာလဲကထိန်လို့ဘာအကျိုးရမလဲ

ဝေဖန်ဆန်းစစ်ပြီးတော့သူ့ဉာဏ်နဲ့သူသူ့တဘာဝနဲ့သူဝေဖန်ဆန်းစစ်ပြီးတော့သိတယ်သိအောင်လုပ်တဲ့ဝါဒဒီပစ္စဝါဒဉာဏ်ပြီးပစ္စဝါဒလည်းပြောလို့ရတယ်အနတ္တဝါဒလည်းပြောလို့ရဘုရားဘာသာဟာဉာဏ်ပညာပြဋ္ဌာန်းတယ်သူများပြောတိုင်းမျက်စိဖိတ်ပြီးတော့ယုံရမလို့အတင်းလည်းမယုံခိုင်းဘူးဘုရားဘာသာကိုယ်တိုင်လေ့လာကျင့်သုံးပြီးတော့မှကိုဉာဏ်နဲ့တွေ့ကြည့်ပြီးတော့မှ တကယ်မှန်ကန်တော့မှယုံကြည်လို့ရအတင်းအာရမဆွဲမသွဲဘူးချော့ပြီးတော့လည်းမသွဲဘူးဖြားယောင်းပြီးတော့လည်းမသွဲဘူးအမှန်တရားကိုရှင်းပြတဲ့ဝါရသစ္စာဝါရအတ္တမဟုတ်ဘူးအနတ္တသဘောတရားတွေပဲကိုဖြစ်စေခြင်းလို့မဖြစ်ဘူးအကြောင်းအားလျော်သာဖြစ်တယ်ကြာကြာနာနာဂါဂနာနာတိတိချာချာရှင်းပြလို့အနတ္တဝါရဝိပန်ဆန်းစစ်မှုကိုဥသာပေးတယ်လက်တွေ့နဲ့ဝိပန်ဆန်းစစ်မှုနဲ့ပေါင်းစပ်ပြီးတော့မှ ယုံကြည်ရတဲ့ဝါဒသူဉာဏ်နဲ့သူသူ့ဘာဝနဲ့သူဝေဖန်ဆန်းစစ်တဲ့သဘောရှိလို့ဝိပိစ္ဆဝါဒအဲ့ဒါဗုဒ္ဓဇယဆိုတာအဲ့ဒီလိုဉာဏ်ပညာရှိဒီများပြောတိုင်းမျိုးအာကထိန်နေခင်းရတယ်အမတန်ကြိုးများတာကထိန်ခင်းတိုင်းကြိုးများမှာလားဘလို့ဖြစ်ရင်ကြိုးများမလဲဘလို့ကြိုးများအောင်ဘလို့လုပ်ပါအဲ့ဒီကြိုးတရားတွေကဘလောက်စမ်းဆောင်နိုင်လဲစသည်အဖြစ်ပေါ့ မိမိရဲ့ဉာဏ်ပညာနဲ့ဝိမာန်ဆန်းစစ်ပြီးတော့ရသော်ဘုရားရဲ့တရားတော်ကိုးတွေရောပေါ့အဲ့လိုပေါင်းစပ်ပြီးတော့ရှုပိတတ်တဲ့သဘောမျိုးဝိမာန်ဆန်းစစ်ပြီးတော့အကြောင်းကျိုးတဘာဝတွေကြကြနန်းဝိပနတ်တဲ့ပုံကိုယ်တွေဗုဒ္ဓစရိုက်ဉာဏ်ပညာကြီးမားတဲ့ပုံကိုယ်ဒါလို့စရိုက်တွေကွဲပြားတဲ့အတွက်ကြောင့်မလို့မြတ်စွာဘုရားဟောတဲ့အခါမှာလည်းပဲသူ့စရိုက်နဲ့သူမြတ်စွာဘုရားဟောကြား ဥမာမဟာသမယတုံးမှာဆိုလို့ရှိရင်နတ်ပြမစัจ java လာတိုက်တောင်းကနတ်ပြမပေါင်းပြီးပြည့်တိတ်ဒီစัจ java လာအဲနတ်ပြမတွေဘလောက်ပဲများများမြတ်စွာဘုရားဈေးမျိုးနဲ့ခွဲလိုက်တဲ့အခါကျတော့၆အုပ်စုပဲရှိဒါကဒေါသမောဟဝိတ္တရာဗုဒ္ဓအဲ့တော့ရာဂဈေးအာကြီးတဲ့နတ်ပြမများအတွက်ကြမြတ်စွာဘုရားပြိပ္ပါဒနိယတုတ်ကိုဟောတာတမ္မာပြိ Iya tu. Nama ni ada jalan kalah buat dek ni asal dia. Dunia ni tu tu si ni tu pokok nyobia ni ni. Ini amat ada tu. Hidupannya ni pada lu. Di jenali ni ni aji bot. Tidak sudah tiga ada mesti. thank you မသိကြသေးဘူးဝိစေယပါရမီရောက်တဲ့ဒါနကိုလည်းမြတ်စွာဘုရားဟောတာအဲ့တော့ဓမျိုးဟောတယ်ဟိုမြတ်ကျတော့ဓမျိုးဟောတယ်ဒီဟာမှန်လို့ရှိရင်ဟိုဟာမှန်မှန်နိုင်မှုရှင်နာကလေးကပြန်ပြီးတော့ဖြစ်ကြမြတ်စွာဘုရားဟောတာအကုန်မှန်တယ်ဒါဘာကြောင့်ဒါဘာကြောင့်ရှင်းပြဥပမာဆိုပါတော့အလှူဒါနနဲ့ပတ်သက်လို့အထိန်ဒါနပဲဖြစ်ဖြစ်ဘာဒါနပဲဖြစ်ဖြစ်အကျိုးကြီးတဲ့ဒါနမဟာဖလဒါနဆိုတာလည်းရှိတယ် အဲ့ဒါဝိစီယဒါနပေါ့အယူကံပုဂ္ဂိုလ်ကိုရွေးချယ်ပြီးတော့သူ့ကိုမြတ်စွာဘုရားဟောသီလသမာဓိပညာသီလဝန္ဒသမာဓိဝန္ဒပညာဝန္ဒမတရိစ္ဆာန်လှူရတဲ့လူလှူတာပိုအကျိုးကြီးတယ်အဲ့လူထဲမှာလည်းပဲ၅ပါးသီလမမြဲတဲ့သူတွေ၅ပါးသီလမြဲတဲ့သူကိုလှူတာပိုအကျိုးကြီးတယ်ဟင်းအဲ့ဒါတည်းပို့ပြီးတော့အာယတိယဟန်နေလှူတာပိုအကျိုးကြီးတယ်အယတိယဟန်နေမှာလည်းပဲ ဇန်သမဘရတဲ့လူကကိုကျွတ်ကျွေးအဲ့ဒါတဲ့တခါသောတာပန်သောတာပန်နဲ့သရဂံသရဂံနဲ့အနာဂံအနာဂံနဲ့ယဟန္တာအာယဟန္တာတဲ့မြတ်စွာဘုရားအဲ့ဒီလိုအကျိုးကြီးသွားတာမြတ်စွာဘုရားနဲ့တခါတော့အရှင်မြတ်တွေကိုအကျိုးကြီးသွားတယ်အဲ့လိုအကျိုးကြီးပုံနဲ့ဆင့်တယ်ဆင့်တယ်ဟောကြတယ်အဲ့ဒါကိုဝိစေယဌာနလို့လည်းခေါ်ရွေးချယ်ပြီးတော့လှူရမယ်အကျိုးကြီးတဲ့အတွက်ကြောင့်မလို့မဟာဖလ ဒါနလို့လည်းခေါ်အကျိုးကြီးဖို့အတွက်လူပိပုဂ္ဂိုလ်လည်းဒီလားအဆောင်ဆောင်အောင်လူတဲ့ပစ္စည်းလာတာတရားသဖြင့်ရှာလို့ရတဲ့ပစ္စည်းဖြစ်ရပုပ္ပမုံသအပရဆိုရဲစေရနာသုံးဏလည်းထက်တန်ရကံကံရဲ့အကျိုးကိုယုံကြည်တဲ့ကာမတက္ကတာသမ္မာဒိဋ္ဌိဉာဏ်လည်းပါရငါးချက်ပြန်ပြောပါဦးမယ်လူပိပုဂ္ဂိုလ်ဒီလားရှိရလူကံပုဂ္ဂိုလ်ဒီလားရှိရလူတဲ့ဝိသုပစ္စည်းဟာတရားသဖြင့်ရတဲ့ပစ္စည်းဖြစ်ရ ဟောပုံပြပြီးတော့သူများတွေမျက်ရည်ကျအောင်လုပ်ထားတဲ့ဖြတ်စားလက်စားပစ္စည်းတွေမဟုတ်ဘူးကောင်းမွန်တဲ့ပစ္စည်းဖြစ်ရတရားသဖြင့်ရတဲ့ပစ္စည်းဖြစ်ရနောက်တစ်ခါစေတနာသုံးဏထက်တန်ရမလူကင်ကလည်းဝမ်းမြောက်ဝမ်းသာလူကျက်လည်းဝမ်းမြောက်ဝမ်းသာလူပြီးတော့လည်းဝမ်းမြောက်ဝမ်းသာစေတနာသုံးဏထက်တန်ရနောက်ပြီးတော့ကာမတက္ကတာတမ္မာဒိဋ္ဌိဉာဏ်ကံကံရဲ့အကျိုးကိုနှစ်နှစ်ကာကာယုံကြည်သဘောပေါက်တဲ့ကာမတက္ကတာတမ္မာဒိဋ္ဌိဉာဏ်ပါရမယ်ဥရှိယ များဒီလိုထူလိုက်တာပဲဒါမေတ္တာစေရနာပေါ့ဒါလို့မဟုတ်ဘူးစေရနာသုံးနိုင်ကံကံရဲ့အကျိုးကိုယုံကြည်တဲ့ကာမတက္ကတာတမ္မာဒိဋ္ဌိဉာဏ်ပါလို့ရှိရင်အဲ့ဒီအလှဟာဉာဏတံပယုတ်အလှလို့စာပေဒီမှာဖွင့်ပါတယ်နိဗ္ဗာန်တပစ္စယောဟောတုဒါလည်းမြတ်စွာဘုရားဟောထားတာတိဝံပဋိဒဘိကဝေတိဝံပဋိဒဝနာဒါနန္တတပံသီလံရကိတပံဘာဝနံဘာဝေတပံ နိဗ္ဗာန်ကိုရည်မှန်းပြီးတော့ဒါနပြုကြသီလဆောက်တည်ကြဘာဝနာပွားများကြဒါမြတ်စွာဘုရားဟောထားတာကံကံရဲ့အကျိုးကိုယုံကြည်လို့ရှိရင်အဲ့ဒီယုံကြည်တဲ့ဉာဏ်နဲ့ဆိုရင်ဉာဏ်ရှင်တဲ့ကုသိုလ်ဒါလည်းဘုရားဟောထားတာပဲမှန်ကြီးပဲကုန်အဲ့တော့မိမိဉာဏ်ပညာအလျောက်မိမိရဲ့ကံကံရဲ့အကျိုးတော့ပဲသက်ဝင်နိုင်တယ်ဗုဒ္ဓဘာသာတဲ့ရောက်နေဗုဒ္ဓသနာငိသမိဓမ္မသနာငိသမိသံဃာသနာငိသမိ တဏှကုံလည်းစောင့်တည်တယ်ဒီကံကံတို့လည်းယုံကြည်တယ်ယုံကြည်တဲ့အတိုင်းကုသိုလ်ဘာမှုတွေကကောင်းကျိုးချမ်းသာရမယ်လို့ယုံယုံကြည်ကြည်နဲ့အထူးတဲ့အထူးတဉဏ်ရှင်းတာပဲအနိဗ္ဗာန်ကိုယဉ်မှန်းနေကြတဲ့ခါကျတော့ဆင့်မြင့်သွားဝိဝတ္တနေတိတလို့ဖြစ်သွားဝတ္တနေတိတမို့ဝိဝတ္တနေတိတဝတ်ကိုဖျက်မြောက်ပြီးတော့နိဗ္ဗာန်ကိုရောက်မဲ့ဒါနသီလဆိုရင်လည်း ဘုကထွံ့မြောက်မဲ့သီလဘာဝနာဆိုရင်ဘုကထွံ့မြောက်မဲ့ဘာဝနာအနိဗ္ဗာန်ကိုရည်ရွယ်တာပေါ့သမယောကြတိုင်ပေးလို့ဆရာတော်တန်ဃာတော်တွေကတိုင်ပေးလို့နိဗ္ဗာန်တပစ္စယောဟောတုဆိုတော့ဆိုတာပဲကြာကြာနာနာမြင်ထဲမှာနိဗ္ဗာန်ကိုတကယ်ကိုရောက်ခြင်းနဲ့တကယ်ကိုလွတ်မြောက်ခြင်းနဲ့စိတ်မရှိသေးဘူးဆိုရင်လည်းပဲကြာကြာနာနာဉာဏ်မပါဘူးပေါ့ကံကံရဲ့အကျိုးကိုတော့ယုံကြည်တယ်ဝမ်းမြောက်ဝမ်းသာလည်းဖြစ်တယ် အဖြစ်တရားဘုရားချောချောမောမောလှလှပပဥစ္စာလဲပေါ်မယ်ယုံလဲချောမယ်ဉာဏ်ပညာတော့ကောင်းကောင်းမရင်ကျက်သေးဘူးဉာဏ်ပညာကောင်းကောင်းရင်ကျက်ဖို့ကြတယ်ခုနကတော့ဉာဏ်ပညာနိဗ္ဗာန်ကိုရည်ရွယ်တဲ့ဉာဏ်ပညာကြာကြာနာနာပါဖို့နိဗ္ဗာန်ကိုရည်ရွယ်ဖို့ဆိုတာသန္တရာဝိရဲ့ရှင်ရဲ့ဒုက္ခဉာဏ်နဲ့မြင်နိုင်မှသန္တရာဝတ္တဒုက္ခတော့မောဒနာထာယဆရာတော်သမတော်ဒီတိုင်ပေးနေတာ ဆိုယုံနဲ့မဟုတ်ဘဲနဲ့တကယ်ကိုဒုက္ခလို့မြင်လို့ရှိရင်ဉာဏ်ပညာထိုက်လျောက်ရင့်ကျက်လာတာပေါ့အဲဒါမလို့ဉာဏ်ပညာမရင့်ကျက်သေးတဲ့တရားအားကောင်းပြီးတော့ဉာဏ်ပညာမလိုက်နိုင်တဲ့ပုဂ္ဂိုလ်များအတွက်မြတ်စွာဘုရားဝိသေယဌာနကိုဟောတာသူတို့မှာကံကံအကျိုးယုံကြည်ရတနာသုံးပါးကိုလည်းကြည်ညိုတယ်ကုသိုလ်ကောင်းမှုကိုလည်းမြတ်နိုးတယ်သူတို့အကျိုးရှိအောင်သူတို့မလိုက်နိုင်တာကိုအသာထား လိုက်နိုင်တာကနေတဆင့်တဆင့်မြင့်အောင်မဟာကရုဏာတော်နဲ့ဟောတာမဟာဖလဒါနမတန်ကြိုးကြည့်တယ်ပြိဿံလူတာတဲ့လူလူတာပိုရိုးကြည့်တယ်လူထဲမှာလည်းသီလရှိတဲ့လူလူတာပိုကြိုးကြည့်တယ်အဲအဲ့ဒါတဲ့ယဟန်တန်ဃာတွေလူတာပိုကြိုးကြည့်တယ်ယဟန်တန်ဃာမှာလည်းပဲဇန်သမာပတ်တွေရတဲ့ပုဂ္ဂိုလ်ပိုကြိုးကြည့်အဲ့ဒါတဲ့သောတာပန်ပိုရိုးကြည့်ပိုကြိုးကြည့်တယ်သောတာပန်နဲ့သရကအနာကံစသည်အားဖြင့်ပေါ့အဲ့ဒါဝိစီယဒါနမဟာဖလဒါနမတန်ကြိုးကြည့်တယ် အဲအင်္ဂါနဲ့ပြောရင်၅ပါးလူပေးတဲ့ပုဂ္ဂိုလ်သီလရှိရမယ်ကြိုးကြည့်ကြလို့ရှိရင်သီလရှိအောင်လုပ်ရ၅ပါးသီလတော့အနည်းဆုံးမြဲအောင်ဒါကြောင့်မလို့ကုသိုလ်ကောင်းမှုတွေပြုကံနေမှာဆရာတော်တန်ဃာတော်တွေက၅ပါးသီလပေးတယ်ကိုဓမ္မကတော့၈ပါးသီလသမားတွေများလို့၈ပါးသီလပေးတာအဲသီလပဲသီလပေါ်မှာတည်ပြီးသွားပြီဟောအလူကံပုဂ္ဂိုလ်ယရဏသုံးပါးဆိုတော့သီလရှိပြီးသားပဲတန်ဃာမှာဒုတ်သီလမရှိဘူးပုဂ္ဂိုလ်မှာလာဒုတ်သီလရှိတယ် သံဃတထေမဆိုတာယဟန္တာတွေပါသွားတာပုဂ္ဂိုလ်တဦးချင်းတဦးချင်းကိုကိုယ့်ဘကိုကြည်ညိုလို့သွားနေကောင်းမြင်လည်းကောင်းမယ်မကောင်းမြင်လည်းမကောင်းဘူးငါပြောတာပုဂ္ဂိုလ်မှာဒုက္ခိလာရှိတန်ဃာမှာဒုက္ခိလာမရှိအဲ့ဒါကြောင့်မလို့လူပေးတဲ့ပုဂ္ဂိုလ်လည်းသီလရှိတယ်လူကံပုဂ္ဂိုလ်လည်းသီလရှိတယ်ပစ္စည်းရလည်းပဲဓမ္မိယလတ္တတရားသဖြင့်ရှာလို့ရတယ်ကျဆလက်ဆာနဲ့မတရားလုပ်ထားတဲ့ပစ္စည်းတွေမဟုတ်ဘူး တကယ်ကိုတရားသဖြင့်ရထားတဲ့ပစ္စည်းတွေဖြစ်ရဒုစရိုက်တရားတွေနဲ့ဒုစရိုက်အကုသိုလ်လုပ်ငန်းနဲ့ရှားထားတာလည်းမဟုတ်တရားသဖြင့်ရတဲ့ပစ္စည်းဖြစ်ရဒါပါလဲအကျိုးကြီးဖို့အတွက်ပြောတာငင်္ဂလာ၃ပါးရှိသွားပြီနော်အဲစေတနာ၃နာထက်တန်ရမယ်အလူကင်ကလည်းဝမ်းမြောက်ဝမ်းသာဖြစ်ရမယ်မိမိရောရောပေါ်ပေါ်ဆားတာမဟုတ်ကထိန်အလှပါမတန်ထက်တန်စိုးတာမနစ်တရပြောတာသူစဲမှာလဲဝမ်းမြောက်ဝမ်းသာဖြစ်ရမယ် လူပြီးတော့လဲဝမ်းမြောက်ဝမ်းသာဖြစ်ရမယ်ဒါနမှာဝမ်းသာရမယ်ဒါနမှာဝမ်းသာရဒါနမှာဥပ္ပခါမဟုတ်ဘူးဥပ္ပခါဆိုတော့ဝိပဿနာကြမှာဥပ္ပခါလောက်ရဒါနအရာမှာဝမ်းမြောက်ဝမ်းသာဖြစ်ရကုသိုလ်ကောင်းမှုငါတို့ပြုရပြီဟေးယူရထားတဲ့ကုသိုလ်ကောင်းမှုအောင်မြင်ပြီဟေးငါရနိဗ္ဗာန်ကိုရောက်ဖို့အတွက်အမတန်အားကောင်းတဲ့အထောက်ပံ့ကောင်းကြီးရပြီဟေးဝမ်းမြောက်ဝမ်းသာဖြစ်ရ ကုသိုလ်ကောင်းမှုလုပ်တယ်ဆိုတော့သူတော်ကောင်းတွေလုပ်တာသူတော်ကောင်းတွေလုပ်တဲ့အလုပ်ကိုတို့လုပ်ပါဘေးပြီးဟေးဝမ်းမဝမ်းသာဖြစ်ရအဲ့ဒါစေတနာသုံးတာထက်တန်ရကံကံရဲ့အကျိုးကိုယုံကြည်တဲ့ဉာဏ်ပညာပါရဘယ်နှချက်ပါလိမ့်အဲ့ငါးချက်ဟာအကျိုးကြီးကြောင်းအင်္ဂါ၅ပါးကထိန်ဒါနဖြစ်ဖြစ်ရိုးရိုးဒါနဖြစ်ဖြစ်ဘာဒါနဖြစ်ဖြစ်အဲ့ဒီအင်္ဂါ၅ပါးနဲ့ပြည့်စုံရင်အကျိုးကြီးတယ် အဲ့ဒါဘသူတွေအတွက်မြတ်စွာဘုရားဟောတာလဲဆိုတော့တရားစရိုက်အတွက်တရားတရားအားကောင်းတဲ့ဉာဏ်ပညာမလိုက်နိုင်သေးဘူးတရားတရားအားကောင်းပြီးဉာဏ်ပညာမလိုက်နိုင်သေးတဲ့ပုဂ္ဂိုလ်တွေဟာတဏှာကိုပါအောင် မလုံနိုင်သေးဘူးရိုးလေးပြောရင်လောဘဒေါသမောဟကိုပါအောင်ရည်ရွယ်ချက်မထားနိုင်ဘူးလုံလည်းမလုံနိုင်သေးဘူးတရားဟောဉာဏ်ပညာဟောအားကောင်းတဲ့လောင်းတော်ကြီးများကြအဓိက အလိုလုပ်ငန်းမျိုးလုပ်နေပါရမီရောက်တဲ့လုပ်ငန်းလုပ်ဉာဏ်ပညာအားကောင်းတာပါရံဂစ္စတိတိပါရမီပရမာဏကမ္မနာမြင့်မြတ်တဲ့ပုဂ္ဂိုလ်တွေရဲ့လုပ်ငန်းနိဗ္ဗာန်ဤသောတစ်ဖက်ကမ်းလို့အရောက်လှမ်းနိုင်တဲ့လုပ်ငန်းကိုပါရမီလို့ခေါ်တယ်။အဲ့ပါရမီကြတော့အကျိုးကြီးဖို့ကိုအဓိကမထားဘူး တတရားဘဝမှာသက်ရှိခြင်းဆင်းလာခြင်းချမ်းသာခြင်းခွန်အားခြင်းဉာဏ်ပညာခြင်းဘုံကိုရှင်တော်အမှုကိုခြင်းခြင်းအတန်တာခြင်းခြံရများခြင်းအစရှိတဲ့လောကီကောင်းကျိုးချမ်းသာတွေကိုဘာမှမမျှော်လင့်ဘူးမမဲ့လည်းမမဲ့မောဘူးဘာကိုအဓိကထားလဲဆိုတတ္တဝါတွေအဓိကရန်သူဖြစ်တဲ့လောဘတဏ္ဍာ နဲတဲ့နဲအောင်ပါတဲ့ပါအောင် ကုံအောင်ဉာဏ်ပညာနဲ့နှိမ်နှင်းပြီးတော့တဏှာပါအောင်ကြိုးစားပြီးတော့လှုပ်တဲ့အလှူဆောက်တည်တဲ့သီလပွားများတဲ့ဘာဝနာဖြစ်အဲ့ဒီပါရမီအကြောင်းကိုယာယီဥရှူအောင်ရေးတဲ့နိုင်မဲ့ဗုဒ္ဓမှာအများကြီးပဲရှင်းပြတာတိတ်ကောင်းအိုက်စာအုပ်ကြီးကမထန်ဖတ်တဲ့ယာယီဥရှူအောင်ရဲ့စာအုပ်ကြီးကအကုန်လုံးကောင်းတယ်အဲ့တော့ပါရမီဆိုတာက အများအကျိုးကိုအဓိကထားငါအတွက်မဟုတ်ဘူးငါကိုခွဲလိုက်တဏငါမာနငါဒိဋ္ဌိငါသုံးလို့ရငါလို့ပြောလိုက်တဏလည်းပါမာနလည်းပါဒိဋ္ဌိလည်းပါအဘုဒ္ဓဇင်တွေကတဏရောမာနရောဒိဋ္ဌိရောအကုန်လုံးဖြစ်အဲ့တော့ငါကိုဥစားမပေးဘူး

ငါပါသွားတယ်ဒါကြတော့နည်းနည်းသွားတယ်လို့ငါပါသွားတယ်ငါအတွက်ဆိုတာအတိကမထားဘူးလောကအတွက်လောကအတွက်ဆိုတဲ့နေရာမှာလည်းပဲဟိုကမြန်မာနိုင်ငံသားမလို့ငါမြန်မာနိုင်ငံ အတွက်ဒါဆိုရင်မုဒ္ဒစာကြီးစစ်စစ်မဖြစ်သေးဘူးပါရမီမြောက်တဲ့အထက်မရောက်နိုင်သေးဘူးငါလူမျိုးအတွက်မြန်မာလူမျိုးအတွက်ရှမ်းလူမျိုးအတွက်ကရင်လူမျိုးအတွက်ငါမြန်မာနိုင်ငံအတွက် တရားတော်မှာအဲ့ဒီငါနဲ့မသိပတ်ရပါရီမြောက်တဲ့လုပ်ငန်းဆိုတာပုဂ္ဂိုလ်တွေဒိုင်းတွေကဏ္ဍတွေနိုင်ငံဆွဲတွေလူမျိုးဆွဲတွေကုန်ဖြုတ်ကုန်ဖြုတ်ရမြန်မာတွေကလားတွေတရုတ်တွေဆိုတာတကယ်တကယ်တော့ရုံနိုင်ပြီပဲငါတော့မဟုတ်ဘူးတလောကလုံးအတွက်32ပုံကျင်လည်ကြတဲ့တတ္တဝမှန်သမျှအနန္တအတွက်အဲ့ဒါကိုလောကသင်္ကဟ

တဏမာနဒိဋ္ဌိအဓိကတော့တဏှာကိုအဓိကပြောတယ်သမှုတရားသစ္စာနဲ့တဏှာနည်းနည်းရော့နည်းနည်းပါလူမြောက်များများရော့များများပါလူမြောက်လုံးဝကင်းစင်သွားရင် တိုင်းတဲ့အလွန်ပါမီမြောက်လုံးဝကင်းစင်တော့ရဟန္တာဖြစ်သွားအဲ့တော့အလောင်းတော်ကြီးများလှူတဲ့အလူဟာပါရမီမြောက်တဲ့အလူဥစ္စာပေါ်ဖို့ယုံချောဖို့ဖုံးတကိုကြီးဖို့ ဒါလူလူတဲ့ဆိုင်ယဟန်လူတာပို့ကြိုကြယဟန်နဲ့မှလည်းဘိညာတကူတွေရမှာဒါတဲ့ဘုပ္ပသောတာအလူကံပုဂ္ဂိုလ်ကိုအဓိကမထားဘူးအလူကံပုဂ္ဂိုလ်ဟာဒီကရှိတဲ့တမာရဲ့ပညာရှိလူကံပုဂ္ဂိုလ်ကိုအဓိကမထားဘူးကြုံရကြုံရမှာခွေပဲဖြစ်ဖြစ်သူတကယ်ဒုက္ခရောက်နေအဲ့ဒီဒုက္ခမှာလွန်မြောက်ဖို့အတွက်ငါအတွက်မဟုတ်ဘူးသူတစ်ပါးအတွက်အများအတွက် သူဒုက္ခရောက်လာဒီဒုက္ခမှလွန်မြောက်ပါစေဒီဒုက္ခမှတက်တာပါစေဒုက္ခမှလွန်မြောက်ပါစေကိုယ်လူလာတဲ့ဆိုင်လူလူလာအကျိုးများတယ်ဆိုတာသိတာပဲဘုရားလုံးကတို့တယ်အများကြီးပညာရှိဒါပေမဲ့လို့လူမှာကျွေးမဲ့မွေးမဲ့သူတွေရှိတယ်ကိုယ်မှာကျွေးမဲ့သူတွေရှိအဲ့တော့ကြုံတဲ့အခါလူကိုမလူပါဘူးယဟန်ကိုမလူပါဘူးသူပြောတာမဟုတ်ဘူးနော်မသွားမယ်တိတိကျကျနားထောင်ပါအဲ့တော့သူဒုက္ခရောက်နေတယ် ခွေပဲဖြစ်ဖြစ်သံတော်သားပဲဖြစ်စီသူ့မှာငါးပါးသီလမြဲမြဲနဲ့အယမူးသမားဖြစ်စီဘာပဲဖြစ်ဖြစ်အလှကံပုဂ္ဂိုလ်ကအဓိကမဟုတ်ဘူးမိမိရဲ့စေတနာပညာအဓိကတို့မြတ်စွာဘုရားအလောင်းတော်ဝိသန္ဒရာမင်းကြီးဖြစ်စဉ်အခါတုန်းကပါဠိတော်ကနာကိုလာပြီးတော့အလှခံတယ်ဒီပုံနာကြီးဟာသူတော်ကောင်းလက္ခဏာမရှိဘူးဆိုတာကြည့်လိုက်တာနဲ့သိဘုရားလောင်းကြည့်လိုက်တာနဲ့သိတယ်သိပေမဲ့လို့ သူ့မှာသီလမရှိပေမဲ့လို့သူဟာကျေးဇူးရှင်ပဲသူအလှူလားခံလို့ဗာဒါနပါရီမြောက်တော့မယ်ဘုရားစာကသားတွေသမီးတွေလှူရတော့ဝမ်းမြောက်ဝမ်းသာနဲ့လူတယ်ဝမ်းမြောက်ဝမ်းသာနဲ့အဲ့ပုံသားကြီးကိုလှူလိုက်ဝမ်းမြောက်ဝမ်းသာနဲ့လူတော့ပါရီမြောက်သွားတာအဲ့ဒါအလှူကံပုဂ္ဂိုလ်ကိုအဓိကမထားဘူးကိုယ်စေတနာနဲ့ပညာကိုအဓိကအဓိကပညာပေါ့ အဲ့လိုဉာဏ်ပညာကြီးမားတဲ့ဗုဒ္ဓဇယသမားများအတွက်ကြောင့်ပါရမီမြောက်တဲ့ကုသိုလ်မြတ်စွာဘုရားအဓိကဟောတာမတရားဟောတာတော့မှဒါနကထာသီလကထာလောက်ပဲဟောတဲ့ပုဂ္ဂိုလ်ဒါနသီလအကြောင်းမဟောဟောဒါတဲ့ပုဂ္ဂိုလ်သူမလိုက်နိုင်ဇန်တရားတွေသွားဟောသူမသိတော့ဒါနသီလလောက်ပဲလိုက်နိုင်တဲ့ပုဂ္ဂိုလ်ဒါနသီလလောက်ပဲဟောသူပစ္စာဝါဒသူကဇန်ကိုနှစ်သက်တယ်တမာတိနှစ်သက်တယ်တမာတိတရားဟောပြီနောက်မှသူဝိပဿနာကို အာကူကတော့ဓာတ်သဘောတွေနားလည်တယ်ပညာအခြေခံပါလဲဓာတ်ကိုကန့်ဟောတာပုဂ္ဂုတာတိအဲဒါတို့ဘာလို့ပုဂ္ဂုတာတိရှင်မင်းကြီးဖက်လာတဲ့အခါကျတော့တောထွက်လာတော့အဲ့ဒါတတရားတွေဟောတာအဲ့ဒါတရားတွေဟောတော့တမ်းပြီးအနာဂံဖြစ်သွားတာသူဆိုင်ရဆိုင်ရပုဂ္ဂိုလ်ဒီပုဂ္ဂိုလ်ဒီတရားဟောရမယ်ဒီပုဂ္ဂိုလ်ဒီတရားဟောဒီပုဂ္ဂိုလ်ကဉာဏ်နုရင်ကမဟာဗလာဒါနလောက်ဟောอ่ะဉာဏ်ရင့်တဲ့ဘုဒ္ဓိစရိုက်ဆိုလို့ရှင်ပညာဥစားပေးတဲ့ပါရမီမြောက်တဲ့ ဒါနတိလပါအောင်တော့ပြောရဟောပေးရအဲ့ဒါအောင်မလို့ဝိသေယဒါနလည်းပဲမြတ်စွာဘုရားဟောတာပါရမီမြောက်တဲ့ဒါနလည်းပဲမြတ်စွာဘုရားဟောတာနှစ်ခုသလုံးဟာသူ့နေရာနဲ့သူမြတ်စွာဘုရားဇယိုက်တွေကိုကြည့်ပြီးဟောတယ်အဲ့ဒီဇယိုက်တွေကိုသိတာအနိကဓာတုဉာဏ်တော်အနိကဓာတုဒါအမျိုးမျိုးကိုကြာကြာနာနာပိုင်းပိုင်းခြားခြားစုံတုံလင်းနဲ့အကုန်သိတော်မူတယ်တဲ့မြတ်စွာဘုရားဒီလိုကတော့ အာလန်စရိုက်ပဲဒီကတော့ဒေါသစရိုက်ဒီကတော့မောဟစရိုက်ပဲအာဝိတ္တစရိုက်ပဲသရာစရိုက်ပဲဗုဒ္ဓစရိုက်ပဲစရိုက်တွေကိုဖွဲခြားပြီးပြီးတဲ့အခါကျသူကပညာနဲ့ပညာနဲ့သရာလောက်သရာနဲ့ပတ်သက်တာကိုအဓိကပြောတာဓမ္မသာနဲ့သူလိုက်နိုင်တယ်သူကုသိုလ်ရအဲ့ဒီကုသိုလ်ကမှနောက်မှတဆင့်ဉာဏ်ပညာတဲ့အာဉာဏ်ပညာရင့်ကျက်နေတဲ့ပုဂ္ဂိုလ်ပစ္စည်းမဘဝိကနောက်ဆုံးဘဝသမားကြောင့်ဒါတွေ6အဓိကပြောတယ်မလို့အဓိကဉာဏ်ပညာကိုပြသပြီးပြောတာဘာတဘကဉာဏ်အောင်၃ည မူယူနေတဲ့အချိန်ခါတော့ကတော့မြတ်စွာဘုရားအမိပုပ်ပိကထာကိုဟောရတယ်ကထိန်နဲ့ပတ်သက်ဒါနကထာသင်္လာကထာတက္ကကထာကာမနာအာဒီနဝကထာဧကမေအာနိတန္တကထာနောက်မကကထာသုံးခုသုတ္တဆကထာအဲ့လိုရှင်းနေဟောတော့သောရမန္တရာကအနာဂတ်ဖြစ်ကြဟောနောက်တစ်ခါကထိန်ခွင့်ပြုဖို့မြတ်စွာဘုရား14ဝါမြောက်အဲ့ဒီပါရဝဂင်ကြီးတော်ဘုန်းကြီးရောက်လာတဲ့အခါကျတော့ဒါနကထာသီလကထာဒီမဟောတော့အနမတကိယ တုတ်တံကိုဟောတယ်ဘုံယဟန္တာဖြစ်ဇယိုက်ကိုသိတဲ့ဉာဏ်ပညာကိုအနေကဓာတုဉာဏ်တော်ကြီးလို့ခေါ်တယ်နံပါတ်1ကဌာနာဌာနာဂောတံလဉာဏ်တော်နံပါတ်2ကကံမဝိပါဉာဏ်တော်နံပါတ်3ကတပ္ပတဓာမိတိပฏิပဒါဉာဏ်တော်နံပါတ်၄ကအနေကဓာတုဉာဏ်တော်ကထိန်တရားကိုဟောတဲ့ဒုမြတ်စွာဘုရားရဲ့ရွှေဉာဏ်တော်ဒီနော်သူတော် ဒီရွှေဉာဏ်တော်တွေသိထားတော့မဟုတ်အထင်တရားမြတ်စွာဘုရားဒီလိုရွှေဉာဏ်တော်တွေနဲ့ဟောထားတာပဲအနတ္တမမှန်ကန်တဲ့တရားတွေပဲပို့ပြီးတော့လေးလေးစားစားယုံယုံကြည်ကြည်နဲ့ပို့ပြီးကျူးစားနေအနိကဓာတုဉာဏ်တော်ပြီးတော့နာနာတိမုတ်တိကဉာဏ်တော်နာနာတိမုတ်တိကဉာဏ်တော်နာနာတိမုတ်တိကဉာဏ်တော်နှလုံးသွင်းနေမြတ်စွာဘုရားကြဲကြနနာသိတယ် ရန်နာတဲ့ပုဂ္ဂိုလ်တွေမှာဉာဏ်ပညာကြီးမားတဲ့လူတွေရှိတော့မြတ်စွာဘုရားရဲ့ဉာဏ်တော်တွေကိုသူ့ကိုသူ့သားခြင်းနဲ့စိတ်ပေါ်ဘုရားစွာဘုရားဘုရားဘုရားဆိုတဲ့အမိရအမိကံဘုရားမဟုတ်တကယ်ဘုရားစစ်ဘုရားမှာလူတမနတမလူတွေနဲ့တည်းပြမတွေဘသူမှမသိနိုင်တဲ့ဉာဏ်တော်တွေမြတ်စွာဘုရားပဲသိတယ်မြတ်စွာဘုရားပဲဒီဉာဏ်တော်တွေအကုန်လုံးကိုပိုင်ပိုင်နိုင်နိုင်သိတော်အဲ့တော့ နာနာတိမုတ်တိကံတော့ဒီပုဂ္ဂိုလ်ကနှလုံးသွင်းဘလို့ရှိတယ်ဒီပုဂ္ဂိုလ်ကနှလုံးသွင်းဘလို့ရှိတယ်ယောနိတော့အာယောနိတော့နှလုံးသွင်းမှားတာရှိတယ်နှလုံးသွင်းမှန်တာရှိတို့မကျွတ်မလွတ်သေးတဲ့ပုဂ္ဂိုလ်မှန်တယ်ဗျမကျွတ်မလွတ်သေးတဲ့တော့ပိတ်တာတွေတင်တော့တာမဟုတ်တို့လည်းကျွတ်လို့မလားတို့လည်းမကျွတ်လို့သေးဘူးအဲ့တော့ဗာများနေလဲဆိုတော့နှလုံးသွင်းမှားတာများနှလုံးသွင်းမှားတာများနေတယ်ဆိုတော့ဟုတ်လား နှလုံးသွင်းမှားတာနှလုံးသွင်းမှားတာများအမြဲတဲ့သဘောတရားတွေကိုမြဲတယ်လို့နှလုံးသွင်းတယ်ဆင်းရဲတဲ့သဘောတရားတွေကိုချမ်းသာတယ်လို့နှလုံးသွင်းတယ်အတ္တမဟုတ်တဲ့စိုးမရတဲ့သဘောတရားတွေကိုအတ္တနှလုံးသွင်းရတယ်မတင့်တယ်တဲ့သဘောတရားတွေကိုတင့်တယ်တယ်လို့နှလုံးသွင်းတယ်အဲ့ဒီလိုနှလုံးသွင်းနေမှားနေလို့လောဘဒေါသမောဟတွေဖြစ်ပြီးတော့ဇာတိဇရာယာတိမရဏဒုက္ခပရိဒီဝအစရှိတဲ့ဒုက္ခတွေ စက်ကြီးလို့လဲဒုက္ခပြီးဒုက္ခဒုက္ခပြီးဒုက္ခဒုက္ခတဘုံတဘွားပြီးတဘွားပြောင်းနေဆိုတာဒုက္ခတွေလှည့်ခံနေရဒီဒုက္ခပြီးတော့ဟိုဒုက္ခဟိုဒုက္ခပြီးတော့ဟိုဒုက္ခလွတ်ကိုမလွတ်နိုင်အဲ့ဒါအခြေခံပဲရတယ်ဆိုနှလုံးသွင်းမှာဟုတ်လားနှလုံးသွင်းမှာတာဘုရားအစရှိတဲ့သူတော်ကောင်းတွေကမမိကြနဲ့မပေါ့ကြနဲ့ကျင့်ကြုတ်ကြတာပေါ့လေနည်းနည်းလေးချက်ပြောမယ်ဆိုတပ္ပပပတအာကရဏကုသလတဥပတံပရသစိတ်တပရိယောတပနာ အကောင်းမှုအကုသိုလ်တွေမလုပ်ပြနဲ့ကုသိုလ်ကောင်းမှုတွေလုပ်ပြမိမိစိတ်ကိုဖြူစင်အောင်ကြိုးစားကြဘုရားရှင်တိုင်းဘုရားရှင်တိုင်းဆုံးမသွားတော့ဩဝါဒပါတိမောအဲ့ဒါကိုလိုက်နာမယ်လို့နှလုံးမသွင်းမှုများသောအားဖြင့်လေအဲမိမိရောပုံမဆရာလည်းသူကတော့ဘာအကုသိုလ်ပဲကင်းနိုင်မှာဆင်းရဲနဲ့မရမကင်းပုံမဆရာဘုရားမှာဗာလင်္ကာမချောတို့စတရားဖြင့်ဥမမတော်ဒီလားမဆောင်နိုင်ဘူးပုံမဆရာလည်းပြောလိုက် ညသာဘုရားသတ္တယုတ္တရှင်ညာတော်ကြီးနဲ့တထက်ကိုတဏှာကိုခေါ်ထားတဲ့တရားတော်ပေါ်ပေါ်ဆာတာလို့ပေါ်ဆာတာဘယ်ရတာလဲမေ့လျော့မှုမေ့လျော့မှုနဲ့ပေါ်ဆာမှုကအပြန်အလှန်ကျေးဇူးပြုပေါ်ဆာတဲ့ပုဂ္ဂိုလ်ကမေ့လျော့နေရာကမှာပေါ်ပေါ်ဆာတာပဲတွေ့ကိုပဝန်းရဲ့လူတွေကိုကဲခတ်ကြည့်ဟုတ်တော့မလားပေါ်ပေါ်ဆာပဲစားတော့ကကိုခင်နဲ့ကိုချစ်တဲ့လူနဲ့ပေါင်းမှပြီးတာပဲသားရယုံတောက်ရယုံချစ်ခင်တဲ့လူနဲ့ပေါင်းရယုံနဲ့လူဖြစ်ရယုံနတ်ပါ သာသနာတော်ကြီးနဲ့တွေ့ရဆိုနတ်ပါအဲ့ဒါနဲ့ပဲတင်းတိတ်နေတဲ့သူတွေတရားမှာကိုယ်တယ်ပါဘောဆန္ဒလူလုံးလည်းလူပဲဒီဘက်ကဘောကွာထုံးနာပေါ့ဒီဘက်ကပဲသာဓုတော်ပြီးတာအဲအတုပါတွေပဲဆိုတော့သွားလိုက်တာပေါ့သူ့လည်းကိုယ်သွားကိုယ်လည်းသူ့သွားပြန်လာမယ်ပြန်လာလူမှုရေးဆိုတာလောက်ရတယ်ဟေးတောင်ကကြီးပါမှလည်းမသိဘောဘောဆန္ဒပဲဘလောက်ပဲတန်ဃာတော်ရှင်တွေဟောဟောစာအုပ်တွေဘလောက်ကောင်းကောင်းရေးတာဘောဘောဆန္ဒ ပောဆတဲ့ဝါဒနာဟာဟိုးတန်တရာတွေကပါလာဟုတ်လားပောဆတော့မေ့လျော့သူတော်ကောင်းတရားတွေမေ့တော့နှလုံးသွင်းမှားပြီးသူတော်ကောင်းနှလုံးသွင်းမှားပြီးမမြဲတာကိုမြဲတယ်လို့နှလုံးသွင်းတယ်ဒီခန္ဓာကိုယ်ကြီးမမြဲဘူးမလားမှန်ပါပါဘုရားသောဖြင့်မြဲတယ်လို့ပဲနှလုံးသွင်းတာမမြဲဘူးအချိန်မျိုးတည်နိုင်တယ်မြန်မြန်ဆန်ဆန်မျက်ညာပုံညာရအောင်လုပ်ရမယ်ထိုက်လျောက်တော့မတည်ဘူးလားမေးလိုက်ရင်တော့သိတယ်ပြောမှာပဲဟုတ်တယ်မလား ဒါပေနဲ့တကယ်မသိလို့တကယ်မလုပ်တာပေါ့တဲ့တကယ်သိတဲ့ပုံကိုယ်ကတကယ်ကြိုးစားကြချိန်မျိုးသိနိုင်တယ်ဟေးအခုဟောနေတာကထိန်တရားမှာဟောတာနော်မင်္ဂလာဆောင်မှာဟောတာမဟုတ်ဘူးဒီလိုလေသူ့နေရာနဲ့ဒီဝိပဿနာကြီးပဲအများနဲ့ဟောတယ်သူ့နေရာနဲ့သူပေါ့ဒီမှာမင်္ဂလာဆောင်ကြမင်္ဂလာဆောင်နဲ့ပတ်သက်တာဟောအဲဆုံးဆုံးဆိုလေအတုပဆိုလေအတုပအခုဟာအမကန်အရေးကြီးတဲ့အချိန်ခါအလူထဲမှာ ကထိန်ကဏ္ဍအမှန်ထူးမြတ်တဲ့အစီမလားဒီကထိန်ပေါ်ပေါက်လာတာအဲ့ဒီဗတ္တဝဂိညီနောင်သုံးပြစ်ကိုအကြောင်းပြုပြီးပေါ်လာဗတ္တဝဂိညီနောင်သုံးပြစ်ကိုမြတ်စွာဘုရားဟောတယ်တခါတည်းယဟန္တာတွေဖြစ်အဲ့တော့ယဟန္တာတွေကိုအကြောင်းပြုပြီးပေါ်လာတဲ့ကထိန်တရားယဟန္တာဖြစ်အောင်နှလုံးသွင်းရဖြစ်တာမဖြစ်တာထားပေါ့ဗျာဖြစ်အောင်နှလုံးသွင်းပရိသာပင်လေကြတာနဲ့ပြီးရောဆိုပြီးတော့လောဘကြီးနှလုံးသွင်းမှာမဟုတ်ဘူးဟုတ်လား အကြောင်းခံကယဟန္တာတွေဘဒ္ဒဘဂိညီနောင်သုံးညယဟန္တာတွေကိုအကြောင်းပူပြီးဖြစ်ပေါ်လာတဲ့ကထိန်တရားအဲ့တော့မိမိတို့ကလည်းကထိန်တရားနာတိုင်းနာတိုင်းကထိန်လို့လုပ်တိုင်းမဉ္ဇဉ်ကိုဉ္ဇဉ်နိဗ္ဗာန်ကိုရအောင်ကြိုးစားမယ်မရသေးတာထားပေါ့ဗျာရအောင်ကြိုးစားမယ်ဆိုတဲ့နှလုံးသွင်းမှန်ဖို့မလိုဘူးလားကိုယ်များသောအပြင်နှလုံးသွင်းမှန်မှန်ရဘူးပြီးပြီးတာပဲပြီးပြီးတာပဲရတဲ့အရှိရပြီးတာပဲ ပြောစရာရှိပြောပြီးတာပဲချိန်တန်ပြီးသွားတာပဲပုဂ္ဂိုလ်ဆာသာမြတ်စွာဘုရားရဲ့ကျေးဇူးတော်တွေကိုမိတ်နေတင်ခြင်းနဲ့ကဘာတပိအနစ်နာခံထားရတာလေဒီတရားတွေဟောဖို့အတွက်အញ្ញံပုံညာနိဗ္ဗာန်တရားတွေဟောဖို့အတွက်နေတင်ခြင်းနဲ့ကဘာတပိအနစ်နာခံထားရတာတဘောကနှစ်ဘောတည်းနဲ့ရတာမဟုတ်ဘူးနော်သူတော်တတ္တဝါတွေကိုတဏှာလုံးအားကြီး အဲ့တော့မြတ်စွာဘုရားရဲ့တရားတော်ကိုနှလုံးသွင်းတာဟောတာကျူးစားမယ်ဒါနာလည်းပြုရမယ်သီလလည်းစောင့်ပြရမယ်သမထလည်းပွားရမယ်ဝိပဿနာလည်းပွားရမယ်သူ့ချိန်သူ့ခါနဲ့ပေါ့ဘုလိုကထိန်ဆိုရင်လည်းဒါနာပြုပြအောင်ပြုလိုက်ဝင်ထဲလိုက်ကြက်ထဲထဲနှစ်ကြက်ထဲထဲထည့်ပြအောင်ထည့်အာသီလပင်ငါးပါးသီလအနည်းဆုံးစောင့်လိုက်အာသမထလည်းအခုတရားနာနေတာသမထထဲမှာပါတယ်နော်အဲတရားနာနာသမထပါဝနာဓမ္မသဝနာဓမ္မဒေသနာဆိုတာသမထထဲမှာပါတယ် အဲ့လိုသမထဘာဝနာပွားရတဲ့ဝိပဿနာဒါလိုနှလုံးသွင်းရမယ်ဆိုတော့ဒါနသီလသမာဓိဝိပဿနာအကုန်ပါမသွားဘူးလားအဲ့ဒီလိုဒါနနဲ့ဝိပဿနာကြီးအကုန်ပါအောင်စိတ်ဝင်တစားနဲ့နှလုံးသွင်းတာဒေါနိဒေါမနတိကာရအမှန်ကိုမှန်တိုင်းမြောင်နှလုံးသွင်းတာပေါ့ဗျာဩယုတ်ဒီနန်ဒီပဲအကြောင်းဒီကျိုးဒီပဲအနိစ္စဒုက္ခအနတ္တတွေပဲဒါကတော့ဉာဏ်ပညာပိုင်းရောက်လာဟုတ်လား တို့ခုနကတော့ဝမ်းသာစရာကတော့ကုသိုလ်ကောင်းမှုကကောင်းကျိုးချမ်းသာတွေပြမယ်ဒါခုနကတော့ပြောခဲ့နော်အခုကကြတော့နှလုံးသွင်းမှန်တာဩဒါနသီလဘာဝနာသီလနဲ့အာမှုရပဲဉာဏ်ပညာနဲ့အမှန်တရားကိုမြင်မှပယ်သင့်ပယ်လိုက်တာတွေကိုပယ်နိုင်မယ်တော့ကောင်းတော့နှလုံးသွင်းကြည့်ပါလောဘဒေါသမောဟတွေမကောင်းမှုဆိုတာလည်းမသိဘူးလားပယ်နိုင်ရဲ့ပယ်နိုင်ပါဗျာပြည့်ရတဲ့နဲ့မပယ်နိုင်ဘူးပြည့် တည့်ရသားနဲ့မပယ်နိုင်တာတို့လိုသေးလို့ပေါ့သိနေပြီလောဘဒေါသမောဟဒုက္ခပေးတယ်လို့ပိုင်မနေနိုင်သိနေဒီလောဘဒေါသမောဟကိုတန့်ရှင်းသွားအောင်လုပ်နိုင်တာပฏิပဋ္ဌာန်တရားနဲ့ဆိုဘုရားဟောထားတယ်အဲအဲ့ဒါကိုတတ်နိုင်တော့လို့ပါသမထဝိပဿနာ5မိနစ်ရရ10မိနစ်ရရ15မိနစ်ရရနာရီခွဲရရတနာရီရရမလုပ်သင့်ဘူးလားမလုပ်သင့်ပါဘူး လုံးကိုလုံးဝမယ်လို့နှလုံးသွင်းတာယောနိသောမနတိကာရပေါ့ဗျာဘယ်တတ်နိုင်မလဲကွာအာမမအားပဲဆိုတော့အဲနှလုံးသွင်းမှနှလုံးသွင်းမှားရင်တော့အာကုသို့များမှာအာကုသို့များရင်တော့အပယ်သွားဖို့များတာပဲအဲ့ဒါနဲ့ပဲအပယ်မှနေရတာကြာပြီလေမမေ့မေ့လျော့ပေါ်စားတဲ့ပုံကိုယ်ရဲ့အမြဲတမ်းနေရင်ဟာအဲအဲ့ဒါနှလုံးသွင်းမေ့လျော့ပေါ်စားတော့နှလုံးသွင်းမှားနှလုံးသွင်းမှားတော့အာကုသို့များတယ်အာကုသို့များတော့အပယ်ရောက် အပင်မပဲသွားကြင်မသွားကြင်လို့ပြောမှာပေါ့မသွားကြင်လည်းမရဘူးလေအာဟုသူများရင်သွားမှာပဲဟာဘာဖြစ်လို့အာဟုသူများလဲဆိုရင်အဲကြော်သွားပြီကြောင်းကျိုးစဝိုင်းကြီးဝိုင်းထားမှာပြိဿသမုပ္ပါမဟုတ်အဲ့ဒါအကြောင်းကျိုးတွေနော်အပယ်လေးပါရောက်တာကအကျိုးတရားအကြောင်းတရားကအကုသိုလ်ဒုစရိုက်အကုသိုလ်ဒုစရိုက်တွေကအကျိုးတရားအကြောင်းတရားက အာနှလုံးသွင်းမှတာကအကျိုးတရားဆိုရင်အေးဘယ်လျော့ပါဘယ်လျော့ပေါ်စားတာဘာပညာတွေပဲတတ်တာဘုန်းကြီးပိုင်းဆိုင်ရာလည်းပဲဓမ္မစရိယဘာညာဘာပညာတတ်တာလူပိုင်းဆိုင်ရာလည်းဒေါက်တာဘွဲ့တွေပဲရရမလျော့ပေါ်စားရင်နှလုံးသွင်းမှားတယ်မမြဲတာကိုမြဲတယ်လို့နှလုံးသွင်းတတ်တယ်ဆင်းရဲတာကိုချမ်းသာတယ်လို့နှလုံးသွင်းတတ်တယ်မတင့်တယ်တာကိုတင့်တယ်လို့နှလုံးသွင်းတတ်တယ်အဲ့လိုဆိုရင်မသိမသာ မသိမသာနဲ့အောက်တူတွေများတယ် တိတိသာသာဖြစ်တဲ့အာဟုသူကရှောင်းနိုင်သေးတယ်မသိမသာဖြစ်လာတာရှောင်းမှုခက်တယ်နော်တော်အေးမသိမသာဖြစ်တာကိုတို့အနေစာပေအနေနဲ့ပြောရင်အနုတ္တရလို့ခေါ်တယ်မသိမသာကိန်းသွားဒုက္ခဝေဒနာ ဖြစ်တယ်မရှိမှဘူးဆိုရင်ရာဂနုတ္တရကိန်းသွားအာမခုနတော့ဒုက္ခဝေဒနာဒုက္ခဝေဒနာဖြစ်လာပြီဆိုရင်မရှိမှမှလို့ရှင်ပဋိက္ခဏုတ္တရဒေါသကိန်းသွားအာနောက်တစ်ခါ ဥပိ္ပခာဝေဒနာမြင်လာကြတာတည်းဥပိ္ပခာဝေဒနာမလားအဒီတိုင်းပဲဒီတိုင်းပဲမြင်လိုက်ကြားလိုက်တယ်ဘာမှအမှတ်မပါဘူးဆိုရင်ဟာဝိဇ္ဇာနုတ္တိယကိန်းဝိဇ္ဇာနုတ္တိယကိန်းနဲ့ပဋိက္ခာနုတ္တိယကိန်းနဲ့ရာဂနုတ္တိယကိန်းနဲ့အဲ့ဒါပါလေဒုက္ခဒုက္ခဥပိ္ပခာဝေဒနာ၃မျိုးအမြဲတမ်းဖြစ်နေတာပဲမလားအဲဒုက္ခဖြစ်လိုက်ဒါတွေဒုက္ခဖြစ်လိုက်ဒုက္ခအဲဥပိ္ပခာဖြစ်လိုက်အဲ့ဒါတွေဘာမှအရှုမှမပါဘူးနှလုံးသွင်းလဲမှားနေမှာဆိုလို့ရှိရင် ရာဂ అను တ္တိယကင်းလိုက်အာပရိက అను တ္တိယဒေါသကင်းလိုက်အာအဝိဇ္ဇ అను တ္တိယမောဟကင်းလိုက်မသိကိုမသိတာဟုတ်တယ်မလားဆိုတော့အောင်လို့အခုတော်ရကြရင်ဆုံးကကြမယ်တွေးကြမိုးကြမယ်စေတနာထက်တဲ့တာနာနဲ့အထုရှင်ကြီးအာလောဘကြီးနဲ့စားမယ်အာစားကောင်းလေဟိတာလို့ရှိရင်စားနေရင်လည်းဘာကိန်းသွားလောဘကိန်းသွားမယ်ရာဂ అను တ္တိယကိန်းသွားဟုတ်တယ်မလား လောဘကိန်းအများကြီးအောင်ပြောရင်လောဘကိန်းပါအလုတ်တိုင်းအလုတ်တိုင်းအလုတ်တိုင်းအလုတ်တိုင်းလောဘနဲ့စားရရောက်တယ်ဆိုတော့အဲခုနေသိတာပါမသိတာဘူးအဲမသိတာဘူးအဲ့လိုပဲဒီနေ့မသိတာတလမသိတာတစ်နှစ်မသိတာအသက်ကြီးပြီ90 80သုတိပြည့်နေတော့မှအဲ့လောဘတွေတွေကပုံကြွတတလုံးမင်းမရောရောပေါ့ပေါ့ဆားဆားနေခဲ့တဲ့မင်းလျော့တဲ့အဖြစ်တွေပေါ့ဗျာအဲမင်းဖြစ်တွေပေါ့ဟုတ်တယ်မလား အဲ့မေးလျော့ပေါ်စားတဲ့အပြစ်တွေကသုတိပြကျွေးဒီကံนี่တော့နှလုံးသွင်းမှောင်လို့လို့မရဘေးကနေကြီးဒီခောက်ပေးမယ်ဘေးကနေပြီးတော့ပဋ္ဌာန်းနေကြိုးပေးမယ်နှလုံးသွင်းတော့သူများဆိုတာဆိုတာပဲသူစိတ်ထဲမှာဒါတွေသမီးတွေဇနီးတွေခင်မွန်းတွေလောဘဒေါသတွေပဲဖြစ်အဲ့တော့မသိမသာ ဖြစ်တဲ့အာဟုသူကသိသိသာသာဖြစ်တဲ့အာဟုသူတော့ကြောက်ဖို့ကောင်းတယ်နော်အေးအဲ့ဒါကြောင့်အဲ့ဒီဉာဏ်ပညာပြီအဲ့ဒီလိုသိတဲ့ဉာဏ်ပညာကိုနာနာဓိမௌတိကဉာဏ်တော့နှလုံးသွင်းအမှန်နဲ့အမှန်ကိုသိတယ် ကဲနောက်တစ်ခုအချိန်နဲ့သွားမယ်အိန္ဒြိယပရောပရိယတိညာအိန္ဒြိယနှုတ်ရင်ကိုသိတတာတတာရဲ့ဝရိယရဲ့တတိရဲ့သမာဓိရဲ့ပညာရဲ့အိန္ဒြိယ၅ပါးမလားဟို၅ပါးလဲပေါ့တတာတွေဝရိယတွေနှုတ်နေတော့မှတတာအားတွေဝရိယအားတွေပညာအားတွေနည်းနေတော့မှနည်းနည်းတဲ့သစ္စာတရားတွေသွားဟောဘာမှမသိအဲဒီဟာတွေရင့်ကျက်တော့မှနည်းနည်းတဲ့တရားဟောမှသဘောပေါက်တာမလားအဲသုဘဒပရပိုက်သူမြတ်စွာဘုရားဆောင်းပါတယ် ဆယ်လားတိုင်ဒီဒီမှာအစောကြီးဘာဟောရလဲတရားရည်ပညာတွေညှုနေလို့လေအဲမြတ်စွာဘုရားဟောလိုက်ရင်တန့်ပြီးတရားရတယ်မဟောရင်ကမြတ်စွာဘုရားဉာဏပရိဒတ်ရဲ့ဇယိုက်ဒီနှလုံးသွင်းနေအကုန်လုံးသိတယ်အဲဒီလိုရှင်ဉာဏ်တော်တွေနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားဒါဝိသိပြင်းမောဒေရွန်ရွှေเจ้าမှာကေရောမွေလျောစံပြောတော်မူနေစဉ်ချိန်ခါဝါကျွတ်တော်ဘုလိုတရင်ကျွတ်လာပြင်းနေညွှန်လာပြင်းနေပွားရနာပြုပြီးတော့ပါဝေကတိုင်းရလာတဲ့ဗရဘုံကြီးနောင်၃ကြိမ်ဟာ အမြတ်စွာဘုရားကြီးခြားတန်းသွားတာသူတို့အစောကြီးတည်းကမြတ်စွာဘုရားကြီးလာခြင်းနဲ့လာလို့မရဝါဆိုမမင်းဖြစ်သွားတာအာဂိတမှာဝါဆိုကအကျဉ်းချုပ်ပြောတာဟုတ်လားမြတ်စွာဘုရားရောက်တဲ့လမ်းမှာတခါတည်းရှင်နေပွက်တွေနဲ့ရေနဲ့ပင်မနွမ်းနဲ့ပြီးရောက်တော့မှမြတ်စွာဘုရားဒီရောက်တော့မြတ်စွာဘုရားကိစ္စကပဏိယကိစ္စရာပဏိယတတ်တာပါရဲ့လားသုံးပုံပြည့်စုံပါရဲ့လားအချင်းချင်းညီညွတ်ပါရဲ့လားဘုံလုံးပြည့်စုံပါတဲ့ဖះသုံးပုံလည်း ပြည့်စုံပါတယ်ချင်းချင်းလည်းညီညွတ်ပါတယ်ဗျာသို့တော်လည်းပဲရှင်ပြတန်လာတဲ့ခါမှာမိုးရေရေနဲ့အမှန်တန်ပင်ပန်းပါတယ်ဗျာဆိုတော့မြတ်စွာဘုရားရှိရှိဘုရားတွေလည်းကထိန်ခွင့်ပြုခဲ့တယ်အဲဒါအထင်ခွင့်ပြုလိုက်လို့ချင်းတန်ဃာတော်တွေလည်းပဲသွားလာတာပေါ့ဘောပါချမ်းချမ်းသာသာသွားမယ်ဒကာဒကမတွေလည်းအမတန်အကျိုးများမယ်ဆိုပြီးတော့အဲဒီဘာတဝဂ္ဂညီနောင်သုံးချက်ကိုကြောင်းပြပြီးတော့ဘုရိမဝါမှာထားမြောက်တဲ့တန်ဃာတော်ကိုကထိန်ခင်းဖို့ငါဘုရားခွင့်ပြုတယ်ဆိုတာအဲဒီမှာခွင့်ပြုလိုက် ဗတိခင်းဖို့ခွင့်ပြုလိုက်အဲ့ဗဒဝကညီနောင်သုံးညကိုဗတိခင်းဖို့ခွင့်ပြုလိုက်ပြီးတော့ပင်မလွမ်းနေနေတဲ့ချိန်ခါမှာမြတ်စွာဘုရားသူတို့နဲ့တင့်တော်တဲ့တရားအနမတ္တိကိယဒေသနာကိုဟောကြားတော်အဲ့တော့ကထိန်ကြောင်းလေးရင်ပြောအောင်ကထိန်ခွင့်ပြုလိုက်တော့အဲ့ဒီကထိန်ခွင့်ပြုတဲ့အခါမှာကထိန်သင်္ကန်းဆရာကိုလူတန်းနိုင်တာကလူတွေလည်းလူတန်းနိုင်တယ်ဒီလက်ရှင်တွေလည်းလူတန်းနိုင်ဘုရားလက်ထက်ကတော့ဗိသုနိမတွေဘာယဟန်တွေလည်းလူတန်းနိုင်တယ်အကုန်လုံးလူတန်းနိုင်လက်ဒေသမာတွေလည်းလူတန်းနိုင်တယ် လူတိုင်းနိုင်တယ်ခင်းတာကတော့တန်ဃာကခင်းရတယ်လူတွေခင်းလို့မရဘူးအဲတော့ကထိန်သင်္ကန်းဟာအမတန်ထူးမြတ်တယ်တရားစာရှိတဲ့သူတော်ကောင်းတွေကကောင်းပါပြီဆိုကောင်းပါပြီဆိုမြတ်ပါပြီဆိုမြတ်ပါပြီဆိုချီးမွမ်းမြတ်တဲ့အရှင်ဖြစ်လို့ကထိန်ဒါနဟာတရားစာရှိတဲ့သူတော်ကောင်းတွေချီးမွမ်းအပ်လို့ကထိန်လို့ခေါ်တယ်တရားစာရှိတဲ့သူတော်ကောင်းတွေချီးမွမ်းလို့ဘာလို့ခေါ်ပါလဲကထိန်လို့ခေါ်ပါ ရားအစရှိတဲ့သူတော်ကောင်းတွေဘာဖြစ်လို့ချီးမွမ်းလဲအကျဉ်းချုပ်ပြောရရင်နံပါတ်1တန်ခိကဒါနဖြစ်နံပါတ်2ထူးခြားတဲ့တန်ခိကဒါနဖြစ်လို့နံပါတ်3အကျိုးအာနိသင်5ပါး5လတိုင်နဲ့ထူးထူးခြားခြားရဒီအချက်3ချက်ကြောင့်အကျဉ်းချုပ်အားဖြင့်ထူးခြားတယ်မြတ်တယ်ခြားခြားသောဒါနတွေတဲ့အမှန်ထူးခြားမြင့်မြတ်တဲ့ဒါနဖြစ်တယ်သင်္ကန်းမှာချိန်တယ်အဲ့ဒါတန်ခိကဒါနအခုလို့တယ်ငါတော့အရှင်မြတ်တူပါတူပါ၏ဆိုတာ ဒီကျောင်းဝင်းထဲမှာရှိတဲ့တန်ဃာတွေတင်မဟုတ်ဘူးသူဓမ္မကိုင်းတို့ရွှေကျင်ကိုင်းတို့ခိုင်းကနာကိုလည်းယူလို့မရအာရမဏိကတန်ကြီးကဆိုတော့ဒီကျောင်းထဲမှာရှိတဲ့တန်ဃာကိုလည်းဝေးပြီးယူလို့မရစတုဋိတာတန်ကြီးကရလေးမျက်နှာမှာရောက်ဆက်ရောက်လာတန်ဃာအားလုံးရည်ရွယ်ပြီးတော့လှူတဲ့ဒါနဖြစ်လို့တန်ကြီးကဒါနဖြစ်လို့အမတန်အကျိုးကြီးတယ်ထူးမြတ်တယ်ချွတ်ချွတ်တန်ကြီးကတွေကတော့ ကိုကျောင်းရံထဲမှာရှိတဲ့တန်ခါလည်းယူလို့ရတယ်ဂိုင်းကိုလည်းယူလို့ရတယ်တထိန်သင်္ကန်းကြတော့ဂိုင်းတို့ကျောင်းထဲကတန်ခါတို့ဒါလို့ကွက်လူလို့မရအရက်လေးမျက်နှာမှာရှိတဲ့တန်ခါတော်တွေကဘာလုံးမှာရှိတဲ့တန်ခါတော်တွေမြတ်စွာဘုရားလက်ထက်ကတန်ခါတို့ကအပုံလုံးမှန်းပြီးတော့တန်ခါတဒီမှာတန်ခါတော်အရှင်မြတ်တွေကိုအားလုံးကူတန်းပါ၏ဒါကြောင့်မလို့အမတန်အကျိုးမကြည့်ဘူးလားပုဂ္ဂလိကဒါနတဲ့ဘိုင်းကဒါနအမတန်အကျိုးကြည့်တယ်ဘုရားဘုရားဆရာရှိတဲ့သူတော်ကောင်းတွေ ဓမ္မတွေအကုန်လုံးအကျိုးကြီးမားတဲ့အတွက်အမှုရှင်တွေအကျိုးကြီးမားတဲ့အတွက်ထူးခြားတဲ့မြင့်မြတ်တဲ့ဆိုပြီးတော့ချီးမွမ်းတယ်တဲ့နံပါတ်2ကထူးခြားတဲ့တန်ခိကဒါနဘလို့ထူးခြားတဲ့တန်ခိကဒါနလဲဆိုတော့အခြားခြားတန်ခိကဒါနတွေကကိုမိဘတွေကိုပြောလို့ရတယ်ဆွေမျိုးတွေကိုပြောလို့ရတယ်ပစ္စည်းတွေပါဖိတ်ထားတဲ့တရားတွေကိုပြောလို့ရတယ်တို့တို့ကြောင့်မှဘာဘာလို့နေတဲ့ရေကန်လို့နေတဲ့อืมတို့တို့ကြောင့်မှဘာလို့နေတဲ့ အဲဆုံးကုန်းလိုနေတယ်တို့တို့ကြောင့်မှကြောင်းပြင်ဖို့လိုနေတယ်အာတန်ဃာတော်တွေအားလုံးအတွက်ပဲကြောအပြစ်မရှိဘူးကြောကောင်းတယ်ပစ္စည်းတွေပါဖိတ်ထားတယ်ဆွေမျိုးလည်းတော်တယ်ကြောကောင်းတယ်အော်ဒီကထိန်တန်ကြီးကကြတော့အဲ့လိုပြောလို့မရမိခင်ရင်းအောင်မပြောရဘူးမိခင်ရင်းအောင်သွားပြောရင်မအပ်တော့ဘုဘဝကြလာတဲ့သင်္ကန်းကဲ့သို့အမတန်တန်ရှင်းစင်ကြရမယ်တဲ့ဝိတုဒ္ဓိတန်ကအရေးနမိတ်တောင်မပြောရဘူးတန်ဃာတော်အရှင်မြတ်များပို့အရေးကြီးပါတယ် အဲ့ဒါတော့ရှင်မြန်များအဲ့ဒါမသိလို့ဘာပြောပြီးလို့ရှင်အဲ့ဒါဟိတ်တက်ကွာမပြောအောင်တောင်းဟိုင်ဘုန်းကြီးမှမဟုတ်ဘူးအကုန်လုံးနဲ့ဆိုင်တန်ခါဆိုတာအကုန်လုံးနဲ့ဆိုင်ဒီเจ้าမှာရှိတဲ့တန်ခါတွေမပြောပြောလို့ရှင်ပြောလို့လားခင်းတဲ့ကထရံမှာတော့မပြောဘဲနဲ့သူ့ဘာသူခင်းတာအဲ့လိုမိုးဝါကြတဲ့သင်္ကန်းကြီးကဲ့သို့အမတန်တန်ရှင်းစင်ကြဲတဲ့တန်ဂိကဌာနဖြစ်တန်ဂိကဌာနတဲ့မဟုတ်ထူးခြားတဲ့တန်ဂိကဌာနဖြစ်လို့ဆရာဆရာရှိတဲ့သူတော်ကောင်းတွေက ဘောင်းပါပေသောဘောင်းပါပေသောမြတ်ပါပေသောမြတ်ပါပေသောလို့ချီးမွမ်းတော်မူတယ်နှစ်ချက်ရပါပြီနော်နံပါတ်1ကတန်ခိကဒါနဖြစ်လို့နံပါတ်2ကထူးခြားတဲ့တန်ခိကဒါနဖြစ်လို့နံပါတ်3အကျိုး5ပါးငါးလတိုင်တိုင်တန်ဃာတော်ရှင်မြတ်များငါးလတိုင်တိုင်ရတဲ့မြတ်စွာဘုရားရဲ့အာဏာတော်ကို လူမင်းနတ်မင်းဗြဟ္မာမင်းဘသူမှမတားနိုင် မြတ်စွာဘုရားအာနာဒေသနာတော်ကိုရှင်မြတ်တာတို့ယဟန်ခန္ဓာတို့ဘုရားတဲ့တာတို့စောင်းဆောက်တာတို့ရေတွင်းရေကန်ဒုတာတို့ဘယ်ကုသိုလ်မှမြတ်စွာဘုရားရဲ့အာနာတော်ကိုတရက်တော်မတားနိုင်ကထိန်ဒါနက၅လတိုင်းနိုင်ဒါပင်းနိုင်ဘာအဘတ်တွေလဲဆိုတော့အနမနာစာရအသမဒါနစာရကနာဘောဓနာယဝတ္တတစီရယောသတ္တစီရပါရလို့ခေါ်တဲ့အာဘ၅မျိုး နမနာစာရဆိုတာဉာဏ်ရသွားမယ်ဆုံးပင့်ထားတဲ့ဉာဏ်ရသွားပြီနားမှာရှိတဲ့သံဃာတော်တွေဖွင့်ပန်သွားတယ် အဲ့လိုမလျှောက်ထားဘဲနဲ့သွားလို့ရှိရင်အဲ့ဒီတန်ဃာတော်ကအပတ်တဲ့နဲ့တရင်အာနိသင်ရတဲ့အခါကျတော့ငါးလတရင်တပေါင်းလာပြည့်နေကြည့်တညလာပြည့်တော့တရက်နေ့ကနေတပေါင်းလာပြည့်နေကြည့်ငါးလတိုင်နဲ့အဲ့အဘမတင်တော့ပြကင်းဆင်သွားတယ်နံပါတ်1တန်ဃာတော်တွေအတွက်ပေါ့အာတမဒါနစာရသင်္ကန်းသုံးနဲ့ဒိဋ္ဌံတင်ထားတယ်မုဏိတိစီဝိရိဒိဋ္ဌံပေါ့ဗျာတင်ထားတယ်ဆိုလို့ရှိရင်အဲ့ဒီသင်္ကန်းသုံးနဲ့နဲ့ဥကုတ်ကြီးရဲ့ဧကတိရဲ့သင်္မန်ရဲ့ဟဲ့လားအာယုံတက်တဲ့အခါမှာ2000တော့ဟာရပအတွင်းရှိရတယ် အန္တရမဟာရဘကျော်ပြီးတနေရာရောက်နေလို့ရှင်အဲ့ဒါနေတကိပါစိအာဘတ်ကိုနဲ့အဲ့ဒီအာဘတ်တင်တာဟာကရေအနိကင်မရရင်တင်တယ်ဒါလားအတွန်းတော့မတင်ဘူးပေါ့ တင်းကျလာတဲ့ကြောတရားနည်းရနဲ့တော်မူလာတဲ့နေ့ဒီဇီဝရကာလအဲ့ဒါတော့မတင်ဘူးအဲ့တော်မူလာတဲ့ကြောတရားကြော်သွားပြီဖြစ်ရင်မရလို့ရှိရင်အဲ့တဲ့အခုတရားနည်းတရားဖွင့်ပြတာအဲ့အတ္တမဒါနစာရသိက္ခာဘုတ်ကိုအဓိကထားပြီးဖွင့်ပြပါ။ဉာဏ်နံပါတ်3ဓနဘောဓနဓနဘော ဆိုတာတန်ခါတော့မပစ်မပစ်တတ်တဲ့တန်ခါဆွဲစားတရားဖြစ်ဘောဟာရမျိုးနဲ့လာပစ်ပစ်လို့ရှိရင်လေးပါးလေးပါးတဲ့လုံလိုက်ပြီးတော့မဖုံးပေးပါဘူးတပါးနှစ်ပါးသုံးပါးတော့ဖုံးပေးရင်ပြည့်မရှိဘူးလေးပါးလေးပါးတဲ့လုံလိုက်ဖုံးပေးလို့ရှိရင်ကနဘောဇနေပါစိတ်တိယံဆိုတဲ့တိုင်းစားတိုင်းစားတိုင်းအလုပ်တိုင်းလုပ်တိုင်းအဘတဲ့အဲ့ဒီအာဘမှာကျင်းစင်သွားတယ်ငါးလတိုင်းတိုင်းကျင်းစင်သွားတယ်နံပါတ်၄နံပါတ်၄ကယာဝတ္တတစီဝဒဆိုတာတန်ခါတော့အချင်းများများသင်္ကန်းရလာတဲ့အခါ အာမှာဒီတိုင်းကြတဲ့ထိုးထည့်ထားလို့မရဆယ်ရက်အတွင်းဒိဋ္ဌာန်နေရမယ်ဝိကပနာပြုရမယ်ဒိဋ္ဌာန်လည်းမတင်ဝိကပနာလည်းမပြုဆယ်ရက်လွန်သွားလေးတကိပါစိအာဘသင်တယ်ဒါဒေသနာလည်းကြားရတယ်သင်ရလည်းဆုံးရတယ်အဲ့ဒီအာဘမှလည်းပဲ၅လတိုင်းတိုင်းကျင်းလို့ခွင့်ရတယ်တဲ့အဲနံပါတ်6နံပါတ်5နံပါတ်5ကပါလဲဆိုရောစတတ္တစီပရုပ္ပါဒဒီကြောင့်လာပြီးတော့နိုင်ကြကနာပါဘုရားဆိုသင်္ကန်းလာပြီးတယ်ဒီချိန်ကမှအာဂန္တုကလည်းရောက်နေတဲ့23ဆိုအာဂန္တုကပါအကုန်လုံးဝေပြည့် ငါတို့ကြောင်းလူတာပဲဆိုအကုန်လုံးသိမ့်လို့မရဂရိအာနိသင်ရထားတဲ့အခါကျတော့အာဂန္ဓုတွေကိုဝေပေးစရာမလိုဂရိအာနိသင်ရတဲ့သံဃာတော်တွေပဲဝေလို့ရတယ်ဘာမှအပြစ်မရှိဂရိအာနိသင်မရလို့ရှိရင်စာပေမှာတော့ပါရာဇိကအထိရသွားကြသွားနိုင်တယ်တော်တော်ကိုအပြစ်ကြီးတာအဲဒါကြောင့်မလို့အင်္ဂဒါနဟူရတာအကျိုးလည်းကြီးတယ်လို့တစ်ဖက်မှာလည်းအပြစ်ကြီးတယ်အဲတော့အင်္ဂဒါနဆိုရင်ခုမှအာနိသင်မရလို့ရှိရင်ရောက်လာတဲ့သံဃာတော်တွေအကုန်လုံးဝေပေးရတယ် ဘောလုံးဝေပြမဟုတ်ဝေမလောက်လို့ရှင်လည်းမဲချရင်မဲချပေါ့တန်ခါသဘောတူညီချက်နဲ့ဆောင်ရွက်ပေးရကိုယ့်ဘက်ကိုကိုသိညွန်တယ်လို့သိလို့မရဘူးအဲ့ဒီအာဘမှလည်းပဲငါအတိုင်းနဲ့ကင်းလို့ခွင့်ရတယ်ဆိုတော့မနာမထူးကြဘူးလားအမှန်တန်ထူးကြတဲ့အကျိုးတရားတွေကိုရလို့တရားစာရှိတဲ့သူတော်ကောင်းတွေကဘောမာမေသောဘောမာမေသောမြတ်ပါမေသောမြတ်ပါမေသောချီးမွမ်းတော်မူတယ်တဲ့သုံးကြရပါဗျာလားတာဟိကဒါနဖြစ်လို့ ထူးခြားတဲ့ဒါနိကဒါနဖြစ်လို့အကျိုး၅ပါးထွန်းခြားကြရလို့တန်ခါတော်ရှင်မြတ်တွေထူးထူးခြားခြားအကျိုးတရား၅ပါးရတယ်အလှရှင်တွေလည်းပဲထူးထူးခြားခြား၅ပါးရတယ်တဲ့ဆိုကြည့်ကြရအောင်ဒါစီကင်းกว่าဒါစီကင်းกว่าလုံလစွာလူရသွားနိုင်သည်လူလူခြားခြားလူတရားအလှရှင်များရနိုင်သည် တာစီကင်းกว่าလွတ်လပ်စွာလူရာသွားနိုင်သည်လူလူချာချာလူတရားအလူရှင်များရနိုင်သည်အနောက်တစ်ခုကပါလိုက်သာဝန်ကိစ္စမလေးရပေါ်လာလီတော့ တော်သည်ဒုဒုချာချာဒုတယအတုရှင်များရနိုင်သည်သာတော်ဖွယ်များသာတော်များဒီကမဖြစ်ပြီးဒုဒုချာချာဒုတယအလူရှင်များရနိုင်သည် ယစီအမြဒိသိတာဒိကမရှိမီသူချာကြဘုတေယအလူရှင်များရနိုင်သည်ဘုပစ္စည်းများသူတပါယူသွားမရပြီသူချာကြဘုတေယ အတုရှင်များရနိုင်သည်သာစီကင်းကွာလွတ်လပ်စွာလူရသွားနိုင်သည်သာဝန်ကိစ္စမလေးရပေါ်လာလေတော့သည်သာတော့ွယ်များသာတော့ညသာတော့ညဝိကမဖြစ်ပြီးဝိ စ္စည်းအမြတ်ပစ္စည်းကဝေကမရှိပြီဘုပစ္စည်းများသူတပါယူသွားမရပြီသူလူချာချာလူငါပါအလူရှင်များရနိုင်သည် ယသမသဗ္ဗတေနာတိတိဘိက္ခုနံကတိနာဒါနံတသမတံသဗ္ဗဒါနေဟိအတိဒါနံဝုဒ္ဓမယအတိနာဒါနံဒီနှစ်မှာတစ်ခါကျင်းတဲ့မဟာကတယလူဒါနအကြီးတိဘိက္ခုနံယဟန်တော်တို့ဟာဘိက္ခုနံကတိန်ခံခြင်းမှာထိုက်တဲ့ယဟန်တော်တို့အားယသမအကျင့်ကြောင့်အာပတ္တေနမတအစရှိတဲ့အာဘာ၅မျိုးကို နာတိတိငါလတိုင်းတိုင်းဖြစ်စီနိုင်ပါပြီအာဘမတင်အောင် ဆောင်ရွက်နိုင်ပါပြီဓမ္မစတို့ကြောင့်လည်းပဲတံအတိနာဒါနံတနည်းမှာတခါကြည့်နဲ့မဟာကတိအလူဒါနာယီကိုအလူဒါနာယီတိတဗ္ဗဒါနေဟိအလုံးစုံသောအလူဒါနာတို့ထက်အတိဒါနံအလွန်အကျူးအထူးမြတ်၏ဟူ၍နေရာမြတ်စွာဘုရားသည် ဗုဒ္ဓံကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း